ခြင်းနဲ့ဓမ္မနုပဒနာတွေကခန္ဓာဓမ္မနုပဒနာဟောရမယ်အာနာပါနမဟာရဟုလောဝရသဝအာနာပါနကထာအဲဒီအာနာပါနကထာမှာလေးပိုင်းရှိတဲ့နေကနောက်ဆုံးသရုပ်ထပိုင်းမှာဓမ္မနုပဒနာဟောတယ်အဲဒီကဓမ္မနုပဒနာကတော့မမြင်ရပါပဲလို့ကတော့နိစ္စနုပါတိ လိစ္ဆာကိုရှုပြီးတော့ဆက်လက်ဝင်တဲ့စိစိနီးဆိုတော့ဘာရဲ့လို့တော့ဘာကိုရှုတယ်လို့တော့မပါဘူးခန္ဓာ၅ပါးရှုရတာပဲတော့ဝိရာဂနုပါတိတမဲ့ကျင်းပြီးတော့ရှုတယ်ဒီရောဒနုပါတိထုတ်ခြင်းကိုရှုတယ်ထိုးအောင်ရှုတယ်ဒီနည်းကအနုပါတိခိနိတာတွေကိုဝေးတော့ဆွန့်လွတ်နိုင်အောင်လို့ရှုရဲအဲဒါ ဘာရှိတယ်လို့တော့တည်းရမှာဘူးဒါပဲမလို့ခန္ဓာ၅ပါးရှိရတာပဲတတိယဓမ္မတော့ဓမ္မ ानु ပဒနာကသဘောတရားနေရာရှိရတာ၅မျိုးခွဲပြီးတော့ဟောထားတယ်ဒီဝရဏတရား၅ပါးဒီပုံမှာတစ်ပိုင်းနဲ့အဲ့ဒါတော်ကြီးပြီးပါပြီဟောလို့ပြီးတော့ဒီဝရဏ၅ပါးနောက်ပြီးတော့ ခန္ဓာ၅ပါးကိုဒီနေ့ဟောမှာဟုတ်လားအာယရဏ32ပါးနဲ့ဗာယောဇဉ်နဲ့အဲဒီမှာဟောတာကတစ်ပိုင်းဘုဇဉ်9ပါးနဲ့ကတစ်ပိုင်းသစ္စာ4ပါးနဲ့ကတစ်ပိုင်းအဲဒီတော့၅ပိုင်းရှိတယ်ဓမ္မ ानु ပါဒဒီနေ့ခန္ဓာပိုင်းကသတိပဋ္ဌာန်ကဒုက္ခဟာယူပြီးတော့ဟောရမှာ ကုနာဇာပရံဘိကဝေဘိက္ခုဓမ္မေတုဓမ္မာနုပါတိဝိဟရတိသင်္သတုဥပါရမေခန္ဓေတိဘိကဝေယဟနကုနာဇာတဖန်လည်းပရံတဘာရောရှိကုန်ကဘိက္ခုယဟန်ဤဘိက္ခုတန်ရာဘေးကိုသူမြင်သောပုဂ္ဂိုလ်သည်ဘိက္ခုဆိုတာသမာဓိယဟန်လို့ပြန်ရတယ် ညာဆိုတဲ့ဝါရကလည်းအရဟန္တပုဂ္ဂိုလ်နေပြီးတော့ပြည့်လာအရဟန္တယဟန်အဲဘိက္ခုဆိုတဲ့ပုဂ္ဂိုလ်ရဲ့တရဏက်ကတော့တောင်းပြီးလူခံပြီးတော့စားရတယ်ဆိုတဲ့အဓိပ္ပာယ်လည်းတနည်းရှိပါတယ်ဒီတော့သင်္ကန်းတွေဒိနာဗိနာသုတ်ပြတ်ပြီးတော့ပြည့်စည်ပြီးတော့ထားတယ် အဝတ်သင်္ကန်းနေဝတ်တလို့လည်းဘိက္ခုနီတယ်ဆိုပြီးတော့လည်းပဲကြည့်ရတာလားကြည့်ဗျာဣဋ္ဌတိတိဘိက္ခုသံဃာလေးကိုရှုမြင်ပြီးတော့တရားကျင့်သုံးတာလည်းဘိက္ခုနီတယ်တဲ့ဒါကတော့အကုန်လုံးဆိုင်ဉာဏ်နေတာမဟုတ်ဘူးလူတွေလည်းဆိုင်တယ်နတ်တွေလည်းဆိုင်တယ် သံဃာဘေးကိုညှောင်းမြင်ပြီးတော့သံဃာဘေးကလွတ်မြောက်အောင်အဘယ်ဘေးဘယ်ဒီဘကလွတ်မြောက်ရအောင်ဝိညာဉ်ခြင်းဒီခြင်းစကြည့်တော့ဘေးဒုက္ခတွေနဲ့ပြည့်နေတဲ့သံဃာဘေးတွေကလွတ်မြောက်အောင်ဆိုပြီးတော့တရားကျင့်တဲ့ပုဂ္ဂိုလ်ဘေယအိတ်တိကြီးဘိက္ခုအဲ့ဒါကတော့လူရောနာရောဇမားရောအကုန်လုံးသက်ဆိုင်ပါတယ် ဘိနတိတိဘိက္ခုကိလေသာဘိနတိတိဘိက္ခုကိလေသာကိလေသာတို့ကိုဘိနတိဖြစ်စီရဤဤသို့ကြောင့်ဘိက္ခုဘိက္ခုမည်ကိလေသာတွေဖြစ်စီရလို့ဘိက္ခုခေါ်တယ်အဲ့ဒါလည်းအကုန်လုံးဆိုင်တယ်သီလအကျင့်ကျင့်တဲ့ပုဂ္ဂိုလ်သီလနဲ့ဆိုင်တဲ့ကိလေသာတွေဖြစ်စီနေတာပဲလူမှာလူသီလရှင်ညာမှာရှင်ညာသီလကိုယ်သီလနဲ့ကိုယ်ကျင့်နေတဲ့ခြင်း ကာယကံမြောဝစီကံမြောကျူးလွန်မဲ့ဝိတိကမလို့ခေါ်တဲ့လောဘဒေါသမောဟအကျဉ်းစားတွေပေါ့အကျဉ်းဆုံးကိလေသာတွေပေါ့ပယ်ပြက်နေတာပဲကိလေသာတွေပယ်ပြက်နေတော့ဘိက္ခုကြီးတာပဲသမာဓိဘာဝနာလုပ်ကိုအားထုတ်နေတဲ့ပုဂ္ဂိုလ်တွေသိသနာမှာထကြွတောင်းကြတဲ့ပရိယုထံလို့ခေါ်တဲ့ကိလေသာတွေအလားစားတွေလို့ဆိုအောင်မှာပေါ့လေကစိတ်ကြီးတွေပါလေ လူကျင်တဲ့နှစ်သက်တဲ့ပါရတဲ့စိတ်ဆိုးတဲ့စိတ်ပြက်တဲ့အဲဒီမှာအထင်မှာအလွဲကိုသိရဲဆိုတာတွေကလောဘဒေါသမောဟပြယုထာနေပဲအဲဒီစိတ်ကူးထဲမှာဖြစ်နေတဲ့လောဘဒေါသမောဟမရိယုထံကြီးလေးတာတွေအဲ့ဒါတွေကသမထဘာဝနာပွားနိုင်နေလို့ရှိရင်ဒါတွေကိုပယ်နိုင်တယ်။ဒါကြောင့်သမထဘာဝနာသမာဓိဘာဝနာလို့အားထုတ်နေရင်လည်း ကိလေသာတွေကိုပြည့်စည်တာတော့ကြောင့်ဘိက္ခုညီတာပဲဝိပဿနာဘာဝနာပွားများနေတဲ့ပုဂ္ဂိုလ်မြင်နိုင်ကြတယ်နားနိုင်စားတယ်တွေ့တယ်တွေ့တယ်စားတယ်တွေ့ကြတယ်သိကုသနာကြံစီလိုက်သွား၆ပါးကပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့ရှုမှတ်နေတဲ့ပုဂ္ဂိုလ်အဲသွား၆ပါးကပေါ်လာတဲ့အာယုန်နဲ့စပ်ပြီးဖြစ်မဲ့ကြီးတွေဒါအမှုတရားကြီးတွေဒါတွေဆိုတယ်သွား၆ပါးပေါ်လာတဲ့ အာယုန်တွေသဘောတရားတွေကိုမကျุမှလို့ရှိရင်ပဂရိတိနေကြတယ်ဒီယုတ်တိနေနိုင်ပြီ။မြဲတဲ့နေရာချင်းပြီးနေတယ်ချမ်းသာတဲ့နေရာချင်းကောင်းတဲ့နေရာချင်းပြီးနေတယ်ပုဂ္ဂိုလ်သတ္တဝါနေရာချင်းပြီးနေတယ်အဲဒီလိုပြီးတော့လောဘဒေါသမောဟတွေတော့ကြတော့ဖြစ်လာမှာ။အဲဒီလောဘဒေါသမောဟဖြစ်နိုင်တဲ့အာယုန်တွေကိုဝိပဿနာကျူတော့မဖြစ်နိုင် လောဘဒေါသမောဟတွေမဖြစ်နိုင်ဝိပဿနာကျူတော့ မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှိမှနေတော့ဖြည်းဖြည်းကြောက်တယ်လည်းမမြဲဘူးဆိုတာတွေသိရတယ်။ဖြည်းဖြည်းပြည့်စုံတဲ့ဆင်းရဲတွေပဲဆိုတာသိရတယ်။သူသဘောတိုင်းသူဖြစ်ပြနေတဲ့သဘောတရားများပဲဆိုတာသိရတယ်။အဲဒီလိုရှိတိုင်းမှာတိုင်းအိစ္ဆရုက္ခနာတသဘောတွေအမှန်တိုင်းသိနေလို့ရှိရင်အဲဒီအာယုန်နဲ့စပြီးတော့ကျချင်းလည်းပဲဘာမှလောဘဒေါသမောဟကိလေသာမဖြစ်ဘူး။နောက်ပြန်ပြီးစဉ်းစားပြီးတော့လောဘဒေါသမောဟမဖြစ်ဘူး။ ။အားကြောင့်ယူတိုင်းယူတိုင်းဟာကိလေသာတွေဖြည့်ဆည်းနေတာပဲကိလေသာဘိနေတိကြီးဘိက္ခုပဲ။အောင်းနေတကာမှရင်ဘိက္ခုပဲ။ဘိနေတကာမှရင်ဘိက္ခုပဲ။မြင်နေတကာမှရင်ဘိက္ခု၊ကြားတယ်တကာမှရင်ဘိက္ခု၊ကိုယ်ရယ်ဆန့်တယ်တကာမှရင်ဘိက္ခု၊ကြွတယ်လမ်းတယ်ချတယ်တကာတကာမှရင်ဘိက္ခုကိလေသာတွေဖြည့်ဆည်းနေတာပဲ။မှတ်တိုင်းမှတိုင်းဖြည့်ဆည်းနေတာမမှတ်တိုင်းမမှတ်တိုင်းဟာကိလေသာတွေလက်ခံနေတာပဲ။အဲဒီတော့ ကိလေသာတွေကိုဖြည့်ဆည်းရတယ်လည်းဘိက္ခုနီးတယ်တဲ့အခုယောဂီတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကဘိက္ခုတွေပေါ်သူကအဲ့ဒါနောက်ဆုံးတစ်ချိန်ကြလို့ရှိရင်အရိယာမဉ္ဇဉ်ဖြစ်ပြီးကိလေသာတွေအကုန်လုံးကျင်းသွားမှာပဲအဲသောတာပတိမဉ္ဇဉ်ရောက်ရင်ဘယ်လာကြောင့်ဖြစ်တဲ့ကိလေသာတွေအကုန်လုံးကျင်းသွားမယ်အနာဂါမိမဉ္ဇဉ်ရောက်လို့ရှိရင်ကာမရာဂ၊ဗျာပါဒကိလေသာတွေအကုန်ကျင်းသွားမယ်အရဟတမဉ္ဇဉ်ရောက်တဲ့အခါကျတော့ကိလေသာကိလေသာတွေအကုန်လုံးကျင်းပြီးတော့သွားမယ်အဲဒီ ကိလေသာတွေကင်းကျင်းတဲ့အလုပ်ကိုအားထုတ်နေတဲ့ပုဂ္ဂိုလ်ကကိလေသာတွေပြည့်စည်နေလို့ဘိက္ခုခေါ်တယ်တဲ့ဒီမှာအဲ့ဒီဘိက္ခုနဲ့သက်ဆိုင်ပါတယ်ဒီဘိက္ခုပဲအကုန်လုံးပြန်တယ်ဒိသဝေဟာနောပုဏ္ဏဇာတပံလဲပရံတဘာရောရှုကုန်မှာဘိက္ခုသံဃာဘေကိုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုသံဃာဘေကိုရှုမြင်၍သီလသမာဓိပညာတို့ကိုကျင့်သုံးသောအားဖြင့် ကိလေသာတို့ကိုဆက်စည်းရသောယောဂီပုဂ္ဂိုလ်သည်ဒီလားချင်းသမာဓိချင်းဉာဏ်ချင်းတွေရိုးသေးသေးကျင့်ပြီးတော့နေတော့အားဖြင့်မိမိတို့သာနာမှာစိတ်မဲ့ကြည့်တယ်လည်းမဖြစ်ရအောင်ပယ်ဖြတ်နေတဲ့ပုဂ္ဂိုလ်ဟာဘိက္ခုပဲအဲဒီဘိက္ခုသည်မစ္ဆသူဥပါရဏေခန္ဒီသူငါးပါးသောဥပါရဏေခန္ဓာဟုဆိုတာကုန်သောဓမ္မေသူသဘောတရားတော်နဲ့ဓမ္မနုပါတိသဘောတရားများဝိသုသည်ဖြစ်ယူရတဲ့ဒီနေဤသဘောတရားတွေ ဘောတရားများလည်းပြုပြီးတော့နေတယ်သတိပဋ္ဌာန်၄ပါးမှာကာယဝေဒနာစိတ်ဓာတ်ဓမ္မရှိရတဲ့အာယုံက၄ပါးရှိတယ်ကာယကရုပ်ပေါင်းကိုမူရတယ်ဝေဒနာကခံစားမှုမျိုးမျိုးတွေစိတ်ကတော့စိတ်တွေပေါ့နေတော့ကျန်တဲ့တရားတွေကူရမြနဲ့ပါမညနေရခြင်းဆိုရင်သဘောတရားတွေအကုန်လုံးရှိကကာယဝေဒနာစိတ်ဓာတ်ဓမ္မတွေလည်းများပါတော့ပါတယ်တဲ့ အဲဒီသဘောတရားတွေသဘောတရားဆိုလို့ရှိရင်တော့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါနဲ့သဘောတရားနဲ့ပြောင်းမြန်မယ်အဲပုဂ္ဂိုလ်သတ္တဝါဆိုရင်အကောင်ထည်ကြီးလိုက်သဘောတရားဆိုတာကတော့သူ့ဟာသူအပြီးပြီးသဘောလေးတွေပဲသူ့ဟာသူဖြစ်ဖြစ်နေတဲ့သဘောတရားလေးအဲဒီသဘောတရားတွေကိုသဘောတရားမျှပဲမြဲတည်နေတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးချမ်းသာနေတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးငါမဟုတ်ဘူးသူမဟုတ်ဘူးယောက်ျားမဟုတ်ဘူးမိန်းမမဟုတ်ဘူး သဘောတရားမျှပဲလို့ရှုပြီးတော့နေတာဓမ္မ ानु ပဒနာအဲဒီဓမ္မ ानु ပဒနာနဲ့ရှုပြီးတော့နေတယ်ဘာတွေရှုတော့ဆိုသဘောတရားတွေမှာရှုဘယ်လိုသဘောတရားတွေတော့သဘောတရား၅ပိုင်းခွဲပြီးမြတ်စွာဘုရားဟောတာအခုတော့ဒီမှာတော့ခန္ဓာပဲခန္ဓာ၅ပါးခန္ဓာ၅ပါးဆိုရင်အကုန်လုံးပါပဲဒီဝရဏတွေလည်းခန္ဓာ၅ပါးနဲ့ပါတာပဲဒေသနာမှုတာအတိအကျခွဲပြီးတော့ဟောတာခန္ဓာ၅ပါးတွေကဒုက္ခပဲရှိနေတယ်လို့ ဝိပဿနာရှုရတဲ့တရားတွေခန္ဓာ၅ပါးကုန်းနေတာအာယတနာ12ပါးဆိုတဲ့ခန္ဓာ၅ပါးပဲသစ္စာ၄ပါးဆိုတာမှလည်းပဲဒုက္ခသစ္စာသမုဒယသစ္စာဆိုတာဒီဥပါဒနာခန္ဓာ၅ပါးပဲဒီတော့သဘောတရားခန္ဓာ၅ပါးကရှုလို့ရင်ကုန်းတာပါပဲဒေသနာမှုသာသူနာမည်အမျိုးမျိုးနဲ့ဆွဲပြီးတော့ဟောတယ် မင်းသာသူငါးပါးကုန်သောဥပါရဏေခန္ဓေသူဥပါရဏိအာယုံခန္ဓာဟုသွားကုန်သောဓမေသူသဘောတရားတို့၌ဓမ္မနုပါတိသဘောတရားများကိုရှုပြီးပြည့်ဝရတိနေပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့နေသာတုကအနာတ္တဖြစ်တဲ့သဘောတရားများသဘောတရားများပဲလို့ရှုပြီးတော့နေတယ်သဘောတရားများပဲလို့မြင်ပြီးသိပြီးတော့နေပြီအထင်းသဗ္ဗနာဘိကဝေ ဘိက္ခုဓမ္မေတုဓမ္မနုပါတိဝိရတိပင်စတုဥပါရณะခန္ဓေတုဘိက္ခုယံတို့ဘိက္ခုတံမြာတွေကိုရှင်းရှင်းသောယောဂီပုဂ္ဂိုလ်သည်မစ္စတုငါးပါးကုန်သောဥပါရณะခန္ဓေတုဥပါရณะခန္ဓာဟုဆိုကုန်သောဓမ္မေတုသဘောတရားတို့၌ခင်းစဘယ်ပုံပဲနည်းဖြင့်ဓမ္မနုပါတိသဘောတရားများဝိရှုသည်ဖြင့်ဝိရတိနေသည်နည်းမြတ်စွာဘုရားသောသူမေးပြီးတော့ရှင်းရဲ့

သံဃာဘေးကိုရှုမြင်သောပုဂ္ဂိုလ်သည်သံဃာဘေးကိုရှုမြင်တဲ့ကိလေသာတွေကိုဖြစ်စီရသောယောဂီပုဂ္ဂိုလ်သည်ဣတိဣတိကရူပံယုတ်တရားဤဒီလိုလဲရှုတယ်ဒါကယုတ်တရားပဲအာယုံကမသိတတ်တဲ့ဆန်းကျင်မဲ့အကြောင်းရှိလို့ရှိရင်ဖောက်ပြန်တတ်တဲ့သဘောတရားယုတ်တရားယုတ်ဆိုတော့အာယုံမသိတတ်တဲ့တရား ဒါလည်းကိုပြောမယ်ဆိုကိုကြီးတကောင်လုံးကယုတ်တရားပဲဤဒီကယုတ်တရားပဲအာယုမသိတတ်တဲ့ယုတ်တရားပဲအနာရမဏအာယုမသိတတ်တဲ့လူဤဒီဤဒီကရူပသာယုတ်ဤသမုရောဖြစ်ခြင်းသည်ဒါကယုတ်တရားဒီကစဒီကဒီလိုဖြစ်တာပဲဤဒီဒီကရူပသာယုတ်တရားဤသမအထင်ကမောထုတ်ပြောက်ခြင်းပြည့်စည်ခြင်းဤဒါယုတ်တရားဤ အပြည့်ပဲယုတ်တရားဒီလိုဖြစ်တယ်ဒီလိုပြည့်တယ်အဲဒီချင်းပြည့်ချင်းအကြောင်းတွေလည်းပါပါတယ်အဲဒီတော့ယုတ်တရားသဘာဝလက္ခဏာအပြင်နဲ့ပြည့်စုံပြီးရမယ်တဲ့ဒီဒီကယုတ်ပဲတဲ့ယုတ်မူရတဲ့ဒီတိုင်းဒီတိုင်းရှိမှသွားရင်ယုတ်တရားတွေပြီးရဒီမှာပါများလို့သမာဓိညာရင်းလာတဲ့အခါကျတော့အဲ့ဒီယုတ်တရားတွေပြစ်ပေါ်လာတဲ့ အစနဲ့ပျောက်သွားတဲ့အဆုံးပိုင်းအဖြစ်အပျက်အစနဲ့အဆုံးပိုင်းချပြီးတော့ပြီးအဲဒီလိုပြီးရမှာဒါပါပဲသူကလူရင်းကတော့ယုတ်တရားအထဲကိုကိုရှိဥစွာပြီးရမယ်အဲညာရင်းလာတဲ့ခါကျတော့စပြီးပေါ်လာတယ်ပျောက်သွားတယ်ဒီနေ့ခုကိုပြီးရဤဒီဤဒီကဝေဒနာခံစားမှုသဘောဤဤဒီဤဒီကဝေဒနာရခံစားမှုသဘောဤသမုဒယဖြစ်ခြင်းဤဒီဤဒီကဝေဒနာခံစားမှုသဘောဤ အပြင်ကမောချုပ်ခြင်းပြည့်ခြင်းဤခံစားမှုသဘောလေးပထမအကောင်းဆုံးခံစားတဲ့သဘောလေးရှိဥစွာပြီးကျူမပါများလာတဲ့အခါကျအဲ့ဒီကောင်းဆိုးလေးတွေညောင်းတာပူတာလာတာကျင်တဲ့ခဲတာဒုက္ခဝေဒနာတွေရှိဥစွာမှရတယ်လို့သူတို့သင်ကြားဆုံးမှာအစညောင်းတာညောင်းတာပဲပြီးသေးတာပူတာပူတာပဲနာတာနာတာခံခဲတာပဲပြီးနေတာပဲအစအဆုံးပိုင်းခြားမရှိသေးဘူး ယူမပါများလာတော့အစအဆုံးနဲ့ပေါ်လာတယ်။ညောင်းတာပူဒနာပြောချင်တာကဲခဲတာလေးစပြီးပေါ်လာတာပြီးရဲ့သုံးကြောက်တော့ပြီးတယ်။ညောင်းတယ်ညောင်းတယ်ပူရဲပူရဲစသည်နဲ့မှနေမှတိုင်းမှတိုင်းအစနဲ့ဆုံးနဲ့အပိုင်းပိုင်းနဲ့တစ်ပိုင်းတစ်ပိုင်းနဲ့ပိုင်းချပြီးတော့ပြီးအဲဒီလိုပြီးလို့ပါပဲ။အဲဒီလိုပြီးတော့အိဋ္ဌမမြဲဘူးဆိုတာပြီးတော့တာဘောဒုက္ခဆင်းရဲတွေပဲ။အနာတပုဂ္ဂတတာမှုတဲ့သဘောတရားပဲ။သူထိုက်တာနဲ့သူဖြစ်ပြီးကြောက်တော့တဲ့သဘောတရားမျှပဲဆိုပြီးတော့ ဣတိဣတိကပညာမှတ်သားမှုသဘောတည်းဣတိဣတိကပညာရမှတ်သားမှုသဘောဤအမှုရောဖြစ်ခြင်းနေဣတိဣတိကပညာရမှတ်သားမှုသဘောဤအထင်ကမောချုပ်ခြင်းဖြစ်ခြင်းဤ မသားမှုသဘောတစ်စုံတစ်ခုကိုစူးစိုက်ပြီးနှလုံးသွင်းတဲ့အခါတွေမှာသင်ကြားဒီတဲ့စိတ်ထဲမှာမသားမှုတော့ပါတာပါပဲမြင်နိုင်ကြတယ်မသားမှုတော့ပါတယ်ဒါပေမဲ့သူစူးစိုက်ပြီးနှလုံးသွင်းတဲ့အခါတွေမှာမသားမှုတွေသူကသင်ကြားတယ်အဲဒီမသားမှုမသားမှုသူကမသားရလို့တစ်ခါမြင်ပြီးတစ်ခါကြားပြီးမှတ်မိတယ်နော်အရင်ကတူဘူးတူမှုတာပဲဆိုပြီးအဲဒီပညာလေးအစတော့မှတ်သားတဲ့သဘောလောက်ပဲဒီနောက်မှတ်ရင် မသားတဲ့သဘောလေးပေါ်လာလိုက်ကြောက်သွားလိုက်အဲ့ဒါလေးကိုပိုင်းခြားပြီးတော့ဒီဒီဒီကသင်္ခါရပြုခြင်းအာထုတ်တတ်သောသင်္ခါရတို့သည်ဒီဒီကသင်္ခါရနံပြုခြင်းအာထုတ်တတ်သောသင်္ခါရတို့၏သမုဒိယပြုခြင်းဒီဒီဒီကသင်္ခါရနံပြုခြင်းအာထုတ်တတ်သောသင်္ခါရတို့အတင်ငမောအချုပ်ခြင်းသည်အပြုခြင်းအာထုတ်တဲ့သင်္ခါရသူကကျေဝန်းတယ်နာကျေဝန်းပါလေသူက ခန္ဓာ၅ပါးထဲမှာသူကဗราဏအကောင်းဆောင်ဖြစ်နေတာပဲ။အင်းယုတ်ခန္ဓာဆိုတာကတော့ဘာမှမသိတာလို့ဘာမှမလုပ်တော့ဘူးသူ။ဝေဒနာကလည်းအကောင်းဆုံးခံစားရုံနဲ့ပဲသူသိရင်ဘာမှသွမ်းတတ်တယ်မရှိဘူး။ပညာဆိုတာလည်းရလာတဲ့အယုံနဲ့မမေ့အောင်မှတ်ထားရုံလေးပဲသူဘာမှသိရင်သွမ်းတတ်တယ်မရှိဘူး။ဝိညာဉ်ဆိုတာလည်းရတဲ့အယုံနဲ့အာရုံပြုအောင်သိရုံလေးပဲသူလည်းဘာမှသွမ်းတတ်တယ်ရှိတာမဟုတ်ဘူး။သင်္ခါရကလည်းအကုန်လုံးပြည့်ပြန့်တယ်။အကုန်လုံးသူလုံနေတာပဲ။

စေတသိက်ပေါင်း50ရှိတယ်မလဲဘူးသူကတစ်မျိုးစီတစ်မျိုးစီပေါ့အားလုံး5ခု50ရှိတယ်တစ်မျိုးတစ်မျိုးစီအကုန်လုံးပေါင်းလိုက်တော့50ရှိတယ်အများကြီးပဲအဲ့ဒါတွေကကိုယ်မူရာနှုတ်မူရာစိတ်မူရာတွေပြုပြင်ပေးနေတဲ့တရားတွေပဲဒါတွေကိုမသိတော့ဥပ္ပဒ္ဒတော်နဲ့တွေ့ရဲ့ကိုယ်မူရာတွေပြုနာတယ်ငါကပဲပြုနေတယ်လို့ထင်နေတယ်ငါကကြွေးတယ်ငါကဆန်းတယ်ငါထိုင်တယ်ငါထားတယ်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 အဲ့ဒါတွေပြီးဖို့ပါပဲဣတိဒီကဝိညာဏစိတ်ဝိညာဉ်ဤဝိညာဏအာယုံတိတာသာစိတ်ဝိညာဉ်ဤဣတိဒီကဝိညာဏသာအာယုံတိတာသာစိတ်ဝိညာဉ်သမုဒိယဖြစ်ခြင်းဤဒီကဝိညာဏသာအာယုံတိတာသာစိတ်ဝိညာဉ်အကျဉ်းမောသူချင်းရခြင်းဤစိတ်ကြီးစိတ်တွေပေါ့နော်မြင်တဲ့စိတ်ကြားတဲ့စိတ်နားတဲ့စိတ်စားတဲ့စိတ်အာယုံတိတာတဲ့စိတ်သဘောလေးတွေစိတ်ကြီးကြံနေတဲ့စိတ်အဲ့ဒါလေးတွေခြေတိုင်းခြေတိုင်းမှစတော့သဘောတော့ပြီးတာပဲနောက်ကြတော့အဲ့ဒီ စိတ်ကလေးတွေဖြစ်ပြီးကြောက်သွားတဲ့သဘောလေးတွေဖြစ်လိုက်ကြောက်လိုက်အစနဲ့ဆုံးလာလေးတွေပိုင်းခြားပြီးဥပ္ပီတော့သူ့သည်တဲ့သဘောတရားတွေသဘောတရားများပဲဒီပုံသင်္နီးဖြင့်သူသည်အဲဒါဥပါရณะခန္ဓာ၅ပါးဟိုပြုစွာဖြစ်တယ်ပြောရမယ်ဥပါရณะခန္ဓာ၅ပါးခန္ဓာဆိုတာကအစုအဖို့ ကိုယ်ဆိုတာအပုံပါပဲဒီစည်းတွေတပုံစီတပုံစီ၅ပုံပုံထား၅ခုဖြစ်တယ်လို့ပဲဒီမှာကိုယ်ထဲမှာရှိတဲ့တရားတွေတပုံစီတပုံစီအမျိုးတွေဖွဲပြီးတော့ပုံလိုက်တော့၅ပုံဖြစ်သွားကိုယ်ထဲမှာရှိတဲ့တရားတွေ၅ပုံပဲဖြစ်တယ်ရုပ်ဆိုတဲ့တရားကသူကတပုံပဲရုပ်ကိုကြီးရတပုံပဲအကောင်းဆုံးခံစားရတာကဝေဒနာကတပုံပဲမှတ်သားရတဲ့ပညာကတပုံပဲ ပြုရင်အာရုဒ္ဒတဲ့သင်္ခါရကလည်းဘုံအာယုံဝတိရတဲ့စိတ်ဝိညာဉ်ကလည်းဘုံပဲငါးဘုံပဲရှိအဲဒီငါးဘုံမှာလည်းပဲတစ်မျိုးတစ်မျိုးမှာလည်းတရားတွေကများပါတယ်ရုပ်ဆိုလို့ရှိရင်အများကြီးပဲအဲဒါတွေစုပေါင်းပြီးတော့တစုဆိုလိုလဲဆိုရဲမြတ်စွာဘုရားဟောရင်းကတော့အပုံအပုံလိုက်ဟောပုံမဟောပါတယ်ဒါပေမဲ့အဲဒါဆရာတွေအစုနဲ့တွေကသူကအစုနဲ့ အနဲ့တွေပေးတာအပုံလည်းပဲသူတို့ခွန်းတော့ခွန်းမှဒါပေမဲ့အပုံတဲမကြိုက်ဘူးအပုံဆိုလို့ရှိရင်နိဗ္ဗာန်နဲ့အပုံနဲ့ပါကောင်းဆိုလို့ဒါတော့ပါကြမရှိပါဘူးနိဗ္ဗာန်ကသတ္တဝါတွေသာနာရှိတာမှမဟုတ်ပဲသတ္တဝါတွေသာနာရှိတဲ့တရားတွေ၅ခုပဲပြီးတော့အဲဒါတော့ပါကြမရှိပါဘူး

မြစ်သက်ပါရပြီးတော့ဒနာနဲ့ဆွဲလာတာတမျိုးအထင်မှအလွယ်အထင်မှအပြီးမှပြီးတော့ဒိဋ္ဌိနဲ့ဆွဲလာတာတမျိုးနှမျိုးရှိတယ်အဲဒနာဥပါဒံဒိဋ္ဌိဥပါဒံတဲ့ဒီကူအားဖြင့်အခုပဲရှိတယ်ဒါပေမဲ့ဒိဋ္ဌိဥပါဒံကလည်းခွဲရလို့ရှိရင်တော့သူက၃မျိုးဖြစ်တယ်လို့ဒိဋ္ဌိဥပါဒံသီလပဒဥပါဒံ အတ္တဝါဒဥပါဒာမလို့က၃မျိုးရှိတယ်အဲသနာဥပါဒာတော့ကာမဥပါဒာလို့အမည်ပေးတာကာမဥပါဒာလူကျင်နေတဲ့ဇာတိလူကျင်နေတဲ့တတ်တဲ့သဘောတရားလို့ဆိုလိုပါတယ်အဲ့ဒါကကာမဂုဏ်ရဲ့မဟုတ်ပါဘူးလူကျင်နေတဲ့ဇာတိဘုရားများအကုန်ပါပဲဆိုလောကီယုံနာခန္ဓာတွေ လူကျင်နေတဲ့မှုရှိရင်အဲဒါကာမှုပါဒဆိုတာပဲလူကျင်နေတဲ့မှုဆိုင်ရဲ့ဆိုင်ငယ်မြဲစောစောလန်းဖြစ်သွားရင်ကာမှုပါဒလို့ခေါ်တယ်ကာမှုပါဒဆိုတာလူကျင်နေတဲ့စီရအာယံဝတ္ထုတွေကိုမြစ်သက်လူကျင်ပြီးတော့ကျွဲလန်းတာကကာမှုပါဒတဲ့ဒါလေးရင်ဆိုမှပဲ နှစ်သက်လိုခြင်းစရာအာယုံဝတ္ထုတို့ကိုနှစ်သက်လိုခြင်းလျက်ဆွဲလန်းတာကကာမှုပါရံနှစ်သက်လိုခြင်းစရာအာယုံဝတ္ထုတို့ကိုနှစ်သက်လိုခြင်းလျက် ဆွဲလန်းနာကကာမှုပါရံနေသက်လူချင်းစရာအာယဝတ္ထုတို့ကိုနေသက်လူချင်းလျက်ဆွဲလန်းနာကကာမှုပါရံနေသက်လူချင်းစရာအာယဝတ္ထုတို့ကိုနေသက်လူချင်းလျက် ဆွဲလန်းတာကကာမှုပါရံနေတဲ့လူချင်းစရာမြစ်ပြလူချင်းစရာတဲ့ဆိုရင်အကုန်မော့တယ်မာပြည့်ပြည့်ပဲမျက်စိကမြင်ရလို့နေတဲ့လူချင်းစရာရှိတယ်ကြားရလို့နေတဲ့လူချင်းစရာရှိတယ်နားနာရတာနာရကနေပြီးနေတဲ့လူချင်းစရာရှိတယ်စားရကနေပြီးနေတဲ့လူချင်းစရာရှိတယ် သွေးစီရာကနေပြီးနေတဲ့လူချင်းစရာရှိတယ်သေကုသနာကြံစရာကနေနေတဲ့လူချင်းစရာရှိတယ်အဲဒီနေတဲ့လူချင်းစရာအယုံဝတ္ထုတွေနေတဲ့လူချင်းပြီးနေတဲ့လူချင်းကများတော့တဏှာလို့ခေါ်တယ်အဲနေတဲ့လူချင်းကအာကြည့်သွားပြီသောသောလကဖြစ်သွားပြီဆိုရင်လည်းဥပါဒံခေါ်တယ်တောက်လို့မရဘူးစိတ်ထဲမှာသွဲပြီးတော့ကာမုပါဒံ

ဒီကြည့်ဥစ္စာတွေဆိုလို့ချင်းတော့မကောင်းတဲ့ဥစ္စာတွေဆိုရင်ဆွန့်လိုက်ပြစ်လိုက်ဘယ်လိုရတယ်တဲ့ကိုသားလေးသမီးလေးဆိုတော့ကိုသွေးကိုသားဖြစ်နေတော့မကောင်းဘူးလည်းမဆွန့်နိုင်ဘူးတွေ့ရနေတယ်တဲ့ဒါပြောလို့ရှိကြဟုတ်တယ်ဆိုတော့ဆွဲတာဆွဲဆွဲတာနေတာအဲလိုပဲအပြင်ဘက်ကဝိထုပစ္စည်းတွေဆိုလို့ချင်းသားသမီးတော်မှာဆွန့်လို့ရတယ်ပုဂ္ဂိုလ်တွေကဆိုတော့ဆွန့်မှုဖက်တယ်သူကပုဂ္ဂိုလ်တွေအစိတ်ပိုင်းတိုင်းက

ကာမှုပါဒာနဲ့ကာမှုပါဒာရင်အာရုံဖြစ်လို့ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်ကိုယ်ကိုယ်တည်းကလာမဟုတ်သူများကိုယ်အယုတ်တွေလည်းဒီလိုပဲဆွဲလန်းတာရှိတာပဲနှိမ့်သက်လာပြီဆိုရင်ဆွဲလန်းတာလည်းသူများကိုယ်တည်းကယုတ်တွေလည်းမြင်ရတဲ့အသိဉာဏ်ကြားရတဲ့အပန်ယုတ်နာရတဲ့အနံယုတ်သာသီရတဲ့အရာသာတွေ့ထရတဲ့အတွေ့အထိအဲပညာတဏှာယုတ်တွေ ဒီပြင်လည်းရှိပါသေးတယ်ရုပ်တွေအဲဒီရုပ်တွေလည်းနှိမ့်သက်ပြီးတော့ကြာဆွဲလန်းတာပဲနှိမ့်သက်နှိမ့်သက်ပါရမှုတွေအားကောင်းလာလို့ရှိရင်ဆွဲလန်းအဲဒါနှိမ့်သက်ပါရပြီးတော့ဆွဲလန်းဆွဲလန်းတတ်တဲ့ဥပါဒိုင်အောင်ပြီးလို့ဥပါဒနဲ့ခန္ဓာပဲကုသနာငါဒီဒီပုညသနာငါဒီဒီနှိမ့်သက်စရာတွေဆိုရင်နှိမ့်သက်ပြီးတော့ပါရဆွဲလန်းအဲဒီတော့ဆွဲလန်းအပ်တဲ့သဘောတွေဆွဲလန်းနိုင်တဲ့သဘောတွေကို

ပုဂ္ဂိုလ်တ attva အနေနဲ့ထင်ပြီးတော့ဆွဲလမ်းတာအတ္တဝရုပါဒံသီလဗဒဆိုတာကဗာမယဝစင်းမှာလွံ့မြောက်ကြောင်းနိုင်ပါနိဗ္ဗာန်ရောက်ကြောင်းအနေနဲ့အကျင့်မားတွေကိုအကျင့်ကောင်းမှတ်ပြီးတော့ဆွဲလမ်းတယ်ဟဲ့လားအကျင့်နဲ့စပြီးဆွဲလမ်းတာသီလပတုပါဒံခေါ်တယ်အဲ့ဒါကတော့အကျင့်နဲ့စပြီးဆိုတည်ပြဟာတော့မဟုတ်ဘူးအကျင့်နဲ့စပြီးဆွဲလမ်းလို့ရှိရင်

သာသနာဒိဋ္ဌိဥပဒတာဒိဋ္ဌိဘာမှမရှိတော့ဘူးဥစေတာဒိဋ္ဌိအဲဒီလိုယူပြီးမာရင်းနဲ့ယူသူများတဲ့ဒိဋ္ဌိဥပါဒံကိုခေါ်သည်များများဖြစ်လာတာကတော့အတ္တဝါဒဒိဋ္ဌိကများများဖြစ်လာတာကမဟာဘာသာပဲဒီကကျောင်းသီလဝဒအလေးကျင့်မှားတယ်လေးကျင့်ကောင်းတယ်ဆွဲလာတာကတော့ဘုရားသာသနာဝင်နေမှာဆိုရင် စိတ်မရှိပါဘူးသူကဟောတော့ယူမှန်မှရတာလေအယူမှန်တရားမှန်နေရာကြာနာတာကတော့အယူမှန်အလွဲမှားတွေတွဲလာမှာတဲမရှိပါဘူးဒါပဲမလို့ဘုရားဘာသာတရားအနေနဲ့မဟုတ်ရုပ်တရားတွေလည်းရှိတယ်အဲဒါတွေကလည်းပဲသူတို့ကလည်းပဲဟောတယ်ဒီလိုပဲသူကသူတို့ဟာမဟုတ်တာပညာဥစ္စာတွေမဟုတ်ဘူးဆိုပြီးသူတို့ဟောတယ် ကြတာပဲသူဟာတွေဘာမှမဟုတ်ဘဲနဲ့သူတို့အဟုတ်လုပ်ပြီးတော့ဟောနေတာလဲနားတဲ့လူကနားနေဆက်တာသူ့စားတော့ဘာမှမဟုတ်ဘူးသူကဘုရားဘာသာတရားတွေနဲ့ကြောင်းညာနေကြောက်ဟောနေတာဟိုသူကသူရတဲ့တော်ကောင်းတာပဲအမေရတဲ့ရှင်ကြီးကြီးကဒီလိုပုဂ္ဂိုလ်တွေဆရာလုပ်ပြီးဒီလိုဝါရတွေလက်ခံပြီးရှင်သုံးနေတာနဲ့တော့ကြောက်ကြကောင်းတာပဲသူကဘုရားသာသနာအပြင်ကပုဂ္ဂိုလ်တွေတော့ထားပါတော့သူတို့ဆရာကောင်း တရားစစ်တရားမှန်နေတယ်ဘာမှမသိသလည်းမကြလို့ထားပါတော့ဘုရားမြတ်စွာဘုရားတရားတော်အနေနဲ့ဘုရားတရားတွေတည်းမဟုတ်ဘဲနဲ့ဘုံယုံနဲ့ဒီကမောကမာတွေကြောက်ခေါ်တာတွေအဲနာယူပြီးတော့မှားသားနေတဲ့လူတွေသိအောင်လို့ကြောက်မှာပဲကြောက်ကြတယ်သိကောင်းနားကြတယ်သိကောင်းမှာပါပဲအဲဒီလိုပုံကိုယ်တွေလည်းမဟုတ်တဲ့ယူဝါဒတွေကိုဆွဲလိုက်ရင်သူလည်းပဲဒီလိုသူပါတာဖြစ်တာပဲအရင်မဟုတ်တဲ့အကျင့်တွေကိုအရင်ကောင်းမှပြီးတော့ နိဗ္ဗာန်ရောက်ကြောင်းမဟုတ်တဲ့ခြင်းနဲ့နိဗ္ဗာန်ရောက်ကြောင်းကျင့်နေရခြင်းဒါတော့ယုံကြည်ဆွဲလာပြီးတော့ပါလို့ခြင်းဒီလောက်တူပါလားဖြစ်တာဒါပေမဲ့အများဆုံးကတော့အာတဝါရဥပါဒမှာသင်ရပါတော့ဒါကြောင့်ဒီအာတဝါရဥပါဒမှာဒီနာကြည့်ပြီးတော့ပြောရအောင်ရှင်လွဲပါရသွဲလန်းတာနှစ်ပြားဥပါရံအရှင်လွဲပြီးတော့သွဲလန်းတာကတမျိုးပါရပြီးတော့သွဲလန်းတာကတမျိုး ပါပြီးတော့ဆွဲလမ်းတာခုနပြောတဲ့နှစ်သက်ပြေတာသာမုံအာယဝုထုတွေနှစ်သက်ပြေအာယဝုထုတွေနှစ်သက်ပါရပြီးတော့ဆွဲဆွဲလမ်းတာဖြစ်သွားလို့ရှိရင်ကာမှုပါရမီခေါ်ယူနောက်ပြီးတော့အထင်လွဲတယ်ဆိုတာကတော့ပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောတရားယုံနာတရားတွေခန္ဓာ၅ပါးတရားတွေသဘောတရားတွေခန္ဓာမသက်ဖြစ်ပြနေလို့မမြဲတဲ့တရားတွေမြဲတယ်လို့သင်လွဲပြီးဆွဲလန်းတယ် ဆင်းရဲတရားတွေပဲသူဒီဖြစ်နေမပြီးတော့လားမြင့်သက်သာရနဲ့ဘာမှအကောင်းတဲ့တရားတွေမြင့်သက်စရာတွေမဟုတ်ဘူးအဲဒီဆင်းရဲတရားတွေကိုချမ်းသာလို့ဆင်းပြီးတော့ဆွဲလန်းကောင်းတယ်ဆင်းပြီးတော့ဆွဲလန်းဒီသဘောနဲ့တော့သူဖြစ်ပြနေတဲ့သဘောတရားတွေအနတ္တတရားတွေပဲဒီနေ့အသက်ရှင်နေတဲ့အကောင်းတဲ့လူတွေဘာမှရှိတာမဟုတ်ဘူးအဲဒါတွေလည်းငါသူကြောက်ကြမိမတကယ်အသက်ရှင်နေတဲ့အကောင်တွေအရင်ဆွဲလန်းအဲဒါတွေသင်ပြောကြည့်တော့ဆွဲလန်းတာ ကိုင်ပြရမယ်ရှင်လွဲပါရာဆွဲလန်းနာမပြဥပါရံရှင်လွဲပါရာဆွဲလန်းနာမပြဥပါရံရှင်လွဲပါရာဆွဲလန်းနာ ယာဥပါရံ ဆွဲပြီးတော့ဆွဲလန်းတာကတမျိုးဘာယာပြီးတော့ဆွဲလန်းတာကတမျိုးဥပါရဏမျိုးဘာယာပြီးတော့ဆွဲလန်းတာကမှုပါရံဟုခေါ်သည်သင်လွဲပြီးတော့ဆွဲလန်းတာဒိဋ္ဌိပါရံဟုခေါ်သည်ဒိဋ္ဌိပါရံကသုံးမျိုးအတ္တကောင်နေရာနဲ့ဆွဲလန်းတာကတမျိုးအကျဉ်းမားတွေအကျဉ်းကောင်းနေရာချင်းဆွဲလန်းတာကတမျိုးဒါပြီးတော့တန်ခါကြီးအကျိုးမရှိစသည်ဖြင့် မျိုးမျိုးသောမိစ္ဆာယူမှားတဲ့ယူတွေအကုန်လုံးအများကြီးယူအဲဒါတွေကသရမဏခံယူအဲဒီသုံးမျိုးကဒိဋ္ဌိအနေအချင်းတော့အတူတူပါပဲဒီလိုအားဖြင့်လည်းဒိဋ္ဌိကြီးရဲ့မိစ္ဆာတွေမှားတော့အတိမြင်ကြီးတယ်ပဲအဲဒီအတင်လွဲပြီးတော့လေဆွဲလန်းနေတဲ့မမြဲတာကိုမြဲတယ်လို့သင်တာသင်လွဲတာပေါ့သင်ရည်ချမ်းသာလို့သင်လို့ရှိရင်သင်လွဲတာ သဘောတရားတွေပုဂ္ဂိုလ်သတ္တဝါအနေနဲ့သင်လို့ရှိရင်ဒါသင်လွဲတော့တာအဲဒီလိုသင်လွဲပြီးတော့ပြောတာသွား၆ပါးကဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးတရားတွေကိုဒီဝိပါဒနာလိုက်ဆွဲလာနေတာပဲမျက်စိကမြင်တဲ့အခါမြင်ရတဲ့အခြင်းဖြစ်စေမြင်တဲ့သဘောဖြစ်စေဟုတ်လားမြင်ရတဲ့အခြင်းပြင်ဘက်ကကိုယ်တဏ္ဍာကဖြစ်၊သူမြတ်တဏ္ဍာကဖြစ်အပြင်လို့ခေါ်ရတဲ့အာယုံတော့ အဲဒါနေတဲ့ဗာယာပြီးဆွဲရတာရှိတယ်မြင်တဲ့သဘောကောင်းတာလေးတွေမြင်ရတော့အဲဒီမြင်တာလေးကိုပဲဆွဲလာနေတဲ့ဗာယာပြီးဆွဲရတာရှိတယ်ဘာမှပါတာဖြစ်တာပုဂ္ဂိုလ်သတ္တဝါအနေနဲ့ဆွဲလာလို့ရှိရင်ဒိဋ္ဌိဥပါဒဖြစ်တာသင်္သောပြီးဆွဲလာတာမြဲနေတယ်လို့မြင်ရတဲ့အစဉ်ကိုယ်တဏ္ဍာသူတဏ္ဍာမြင်ရတဲ့အစဉ်ပုဂ္ဂိုလ်လည်းမြဲနေတယ်၊သူများကိုယ်လည်းမြဲနေတယ် မြင်တဲ့သဘောလည်းပဲအဲမြဲနေတယ်ရင်ကကြည့်တာလည်းရင်ကမြင်တာလည်းငါပဲခုမြင်တာလည်းငါပဲမြင်တဲ့ငါဟာအများအားဖြင့်ရှိနေတယ်လို့ပြောခြင်းလို့ရှိရင်သူ့ဟာသင်လွဲတာပဲအဲဒါကောင်းတယ်လို့သင်လို့ရှိနေသင်လွဲတာပဲဥပ္ပတ္တဝါလို့သင်လို့ရှိနေသင်လွဲတာပဲအဲဒီလိုမြင်တိုင်းမြင်တိုင်းအသင်လွဲနိုင်တယ်အဲသင်လွဲပြီးတော့လည်းဆွဲလာနိုင်တယ် ။ပါရပြီးတော့လည်းဆွဲလာနိုင်တယ်။အဲဒါဥပါဒါနဲ့ခန္ဓာ၅ပါးတရားတွေကိုဆွဲလာတာပဲ။မြင်စေခဏမှာမျက်စိယုတ်နဲ့အသင်းယုတ်ကဒါကယုတ်ဥပါဒါနဲ့ခန္ဓာပဲ။မျက်စိယုတ်ကိုလည်းခန္ဓာကပြောတဲ့သင်လွဲပြီးတော့လည်းဆွဲလာနိုင်တယ်။နိတ္တတာပြီးဆွဲလာနိုင်တယ်။မြင်ရတဲ့အသင်းယုတ်လည်းသင်လွဲပြီးတော့လည်းဆွဲလာနိုင်တယ်။နိတ္တတာပြီးတော့ဆွဲလာနိုင်တယ် နှမျိုးလုံးဆိုရနိုင်တာမြင်ပြီးတဲ့သဘောကဝိညာဉ်နဲ့ခန္ဓာသူ့လည်းဆိုရနိုင်တာမြင်သိမှုနဲ့အတူတွဲပြီးဖြစ်တဲ့မြင်လို့ကောင်းတာမကောင်းတာဝေဒနာသူ့လည်းဆိုရနိုင်တာမြင်ရတဲ့အာယုမှသားတာသူ့လည်းဆိုရနိုင်မြင်အောင်လို့သူ့ဆိုင်တာနှလုံးသွင်းတာကြောင်းညဆိုင်တာဒါလည်းခန္ဓာလေသူ့လည်းဆိုရမှာအဲဒီလိုမြင်စေကနာမှာရှိတဲ့ခန္ဓာ၅ပါးတရားတွေ

ငါငါဥစ္စာဆွဲနိုင်တာဥပါဒနဲ့ကငါပဲငါဥစ္စာပဲလို့အဲဆွဲနိုင်တဲ့ဥစ္စာငါလို့ဆွဲတာကဒိဋ္ဌိနဲ့အတ္တဝါဒဒိဋ္ဌိနဲ့ဆွဲလာတာပဲလို့ငါဥစ္စာလို့ဆွဲတာကပါရပြီးတော့ဆွဲတာငါဥစ္စာဆိုမှတော့ငါဥစ္စာငါဥစ္စာဆိုသိမ့်ပိုက်တာပဲငါလည်းပဲငါခြေငါကိုယ်ပဲငါသားပဲငါသမီးပဲစသည်ဖြင့်အဲဒီတော့ငါဥစ္စာနဲ့ငါပိုင်နေနဲ့ ငါးပိုင်းအနေနဲ့နှလုံးသွင်းဆွဲလန်းတဲ့ဥစ္စာကတဏှာနဲ့ပါရပြီးတော့ဆွဲလန်းတာပဲ။ဒါသင်လည်းပါရဆွဲလန်းတာနှစ်ပြဥပါရံငါးငါးဥစ္စာဆွဲနိုင်တာငါအနေနဲ့ဆွဲနိုင်တဲ့တရားဆွဲလန်းနိုင်တဲ့တရားငါးဥစ္စာအနေနဲ့နေတ္တပါရပြီးဆွဲလန်းနိုင်တဲ့တရားအဲ့ဒါတွေကဥပါဒณะခန္ဓာတွေခေါ်တယ်။ ဆွဲနိုင်တာဆိုတာကဆွဲလာနိုင်လို့ရှိရင်ဆွဲလာမှုဒီအာယဝတ္ထုကိုဆွဲလာမှုဖြစ်နိုင်လို့ရှိရင်အဲ့ဒါဥပါဒနာခန္ဓာလို့ခေါ်တယ်တကယ်ဆွဲလာမှမဟုတ်ဘူးအဲတကယ်ဆွဲလာမှမဟုတ်တကယ်မဆွဲလာမှလည်းပဲဆွဲလာနိုင်တဲ့တရားဆိုလို့ရှိရင်ဥပါဒနာခန္ဓာပဲဥပမာသူကအိတ်နေတဲ့ကဆိုရင်ဘုကောကယုံနာနေပဲနှလုံးသွင်းမှုရှိမလဲအဲ့ဒီအချိန်မှာကိုယ့်ကိုယ်ကိုလည်းဆွဲလာမှုမရှိပါဘူး မရှိရမှလည်းဒီကိုကိုတွင်းမှာရှိတဲ့ယုံနာနေရဥပါဒနဲ့ခန္ဓာပဲဆွမ်းလာနိုင်တာပဲဒီဒီအဲ့ဒီအချိန်မှာနှလုံးမမိလို့ရှိရင်သူဆွမ်းလာနိုင်တာပဲကိုယ့်ဟာကိုယ်လည်းဆွမ်းလာနိုင်တယ်သူများကနေပြီးတော့နှလုံးသွင်းရင်လည်းဒီလိုလည်းဆွမ်းလာနိုင်တယ်အဲ့တော့ဆွမ်းလာနိုင်လို့ရှိရင်အဲ့ဒီလိုဆွမ်းလာနိုင်တဲ့သဘောတရားတွေတကယ်ဆွမ်းလာမှရလို့မဟုတ်ဘူးဆွမ်းလာနိုင်တဲ့သဘောတရားတွေကများအကုန်လုံးဥပါဒနဲ့ခန္ဓာလို့ခေါ်တယ်လို့ဆိုလိုပါတယ် တယ်ရရတယ်ငါငါငါဥစ္စာတွဲနိုင်တာဥပါရณะခံငါငါဥစ္စာတွဲနိုင်တာဥပါရณะခံငါငါဥစ္စာတွဲနိုင်တာဥပါရณะခံ

ပါဒနာခန္ဓာ၅ပါးသေယုတ်ဟောတာဒီအတွက်ပြရတာယုတ်ကတမျိုးဝေဝေဒနာကတမျိုးယုတ်ဝေပညာကတမျိုးသင်္ခါရကတမျိုးဝိညာဉ်ကတမျိုးယုတ်ဝေပညာသင်္ခါရဝိညာဉ်ဤ၅ရာ၅ခုပါပဲခန္ဓာ၅ပါးဆိုတာဒါရီလောက်တော့ကောင်းနေနေမှဒါမှခန္ဓာ၅ပါးဆိုတာပါတော့ဒုက္ခခန္ဓာယုတ်ခန္ဓာဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ဉာဏ်နဲ့ခန္ဓာ ရုပ်ခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာ၅ပါးတော့မှတ်မိတာပါမှတ်မိတိုင်းကောင်းတာပါအဲဆိုရမယ်ရုပ်ဝေသင်ညာသင်္ခါရဝိညာဉ်ဤငါရံရုပ်ဝေသင်ညာသင်္ခါရဝိညာဉ်ဤငါရံ ယုတ်ဝေသညာသင်္ခါရဝိညာဉ်ငါရာ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 မြင်အောင်လို့ကြောင်းညာစိုက်ပေးတဲ့သဘောကသင်္ခါရခန္ဓာမြင်သိသွားတာလေးကဝိညာဉ်နဲ့ခန္ဓာငါးခုရှိမြင်လာမှငါးခုပါတယ်ကိုယ်သူကြားရမှာလည်းပဲနားနဲ့အပန်နားနဲ့ဆိုရင်နားနဲ့တကွာတစ်ခုလုံးပေါ့တစ်ခုလုံးကြီးနားနဲ့အပန်ကယူပက္ခန္ဓာ ကြားလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာကြားတယ်ဘာကိုမှားတာကသင်္ညက်ခန္ဓာကြားအောင်လို့ကြောင့်ညာဆိုင်သေးတာကသင်္ခါရခန္ဓာကြားပြီးသွားတာကဝိညာဉ်နဲ့ခန္ဓာလို့ခန္ဓာ၅ပါးနာနဲ့ထားတဲ့ဒီတိုင်းပဲခန္ဓာ၅ပါးပဲအရာသာစားပြီးတဲ့ခါလဲခန္ဓာ၅ပါးပဲသိသိတဲ့ခါမှာကိုယ်ကာယပတာရခေါ်တဲ့ဒီလိုလုံးမှပြန့်နှံ့ပြီးတော့နေတဲ့အတွေ့အထိကို မ်းနိုင်ပြီးနိုင်တဲ့သဘောလေးရှိတယ်ဒါကဒါကမျက်စိကြည့်များလို့ပဲကိုယ်ကြည့်ရုပ်အဲဒီကိုယ်ကြည့်ရုပ်နဲ့တွေ့ထရတဲ့အာယုံနဲ့အောင်မကြရင်လည်းတွေ့ထရတဲ့အာယုံနဲ့သူကပေါ်မယ်အဲတွေ့ထရတဲ့အာယုံအဲဒါကယူပက္ခဏာပဲယုတ်တရားပဲအဲဒီအတွေ့အထိပြီးတော့ကောင်းတာမကောင်းတာရှိတယ်ဝေဒနာခန္ဓာပဲဒီဒီဒီမကောင်းတာတွေကလည်းကိုညောင်းတာပူနာကြည့်လိုက်ခဲတာတွေပေါ့ ကောင်းတာတွေကလည်းတွေးကြည့်လို့ကောင်းတယ်လို့ပဲပြောတာပဲဗမာသိကျင်တဲ့စကလုံးကြီးဒီစလုံးနဲ့ပဲကောင်းတယ်လို့ပဲပြောတယ်အဲကောင်းတာမကောင်းတာဝေဒနာခန္ဓာအတွေ့အထိကိုမှတ်သားတာပညာခန္ဓာအဲတွေ့ထိပြီးအောင်လို့ကြောင်းရဆိုင်ပေးတဲ့သဘောနှလုံးသွင်းတဲ့သဘောစိတ်တဲ့သဘောရှိတယ်အဲဒါသင်္ခါရခန္ဓာတွေ့ထိပြီးပြီးသွားတဲ့သဘောလေးကတော့ဝိညာဉ်နဲ့ခန္ဓာတွေ့ထိရမှာလေခန္ဓာ၅ပါး စေကုစဉ်းစားကြံစီရမနဲ့ခန္ဓာ၅ပါးစေကုစဉ်းစားကြံစီတော့စေကုစဉ်းစားမှုဒီယာမီယာဖြစ်တဲ့နှလုံးနဲ့တကွာဒီလိုလုံးယုတ်ကယူပခန္ဓာအဲသူရကြံကြံစီရသိရတဲ့အာယုံကတော့ယုတ်လည်းရှိနာလည်းရှိဘူးမလေးကြဘူးအဲဒီစေကုစဉ်းစားကြံစီပြီးတော့နေရင်ဝမ်းမြောက်ဝမ်းသာဖြစ်တယ်ဝမ်းမြောက်ဝမ်းသာနဲ့စေကုနေတဲ့ကကြီးရဲ့ ုက္ခဝေဒနာဝမနတဝေဒနာစိတ်ကြစိတ်သိနေပြီးတော့ကြံစည်နေတာကြီးတယ်ဒုက္ခဝေဒနာဒေါမနတဝေဒနာပဲအဲကောင်းဆုံးမတင်ကြပဲနဲ့ဒီဝိသနာကြံစည်နေတာဒီဥပိ္ပခဝေဒနာအဲဒီဝေဒနာသုံးပါးဒုက္ခဒုက္ခဥပိ္ပခဝေဒနာသုံးပါးဒီကူးထဲမှာပြည့်နေဝေဒနာခန္ဓာပဲဒီကူးထဲမှာလည်းပဲပေါ်ရပေါ်ရရအယုံကိုမှတ်မှတ်ထားတယ်မှတ်မှတ်တော့ပြန်စဉ်းစားရင်ပြန်ပေါ်လာတယ်အဲဒါပညာခန္ဓာပဲ

တဏှာနဲ့လည်းပါရပြီးဆွဲလာနိုင်တယ်ဒိဋ္ဌိနဲ့လည်းငါပဲသူပဲယောက်ျားမင်းမပဲအသက်ရှင်နေအကောင်ပဲလို့ဒီလိုလည်းပဲသင်မှပြီးတော့ဆွဲလာနိုင်တယ်အဲဒီလိုဆွဲလာနိုင်တဲ့အတွက်ကြောင့်ဒါဥပါဒနဲ့ခန္ဓာကိုခေါ်သည်သင်လည်းပါရဆွဲလာတာနှစ်ပြားဥပါဒံမှာဥပါဒံအနေရိတ်တွေကိုပေါ်ပြငါငါဥစ္စာဆွဲနိုင်တာဥပါဒနဲ့ခန္ဓာဥပါဒနဲ့ခန္ဓာဆိုတာဘယ်လိုအားလုံးဆိုငါငါဥစ္စာနဲ့ဆွဲနေတာငါဆိုရင်ပြည့်ပုဂ္ဂိုလ်တ attva အနေနဲ့ဆွဲနိုင်တယ်ဒီက ငါဥစ္စာဆိုလို့ရှိရင်တော့နှိမ့်သက်ပါပြီးဆွနိုင်တယ်ဒီကအဲ့ဒါတွေအဘာတွေရောဆိုရုပ်ဝေပညာသင်္ခါရဝိညာဉ်ဤငါရံအဲ့ဒါဥပါဒနာခန္ဓာတရား၅ပါးတဲ့ဒီဥပါဒနာခန္ဓာ၅ပါးတရားတွေကိုအဘောတရားနေရာချင်းရှုနေတာဟာဓမ္မ ानु ပဒနာပဲမြင်နိုင်ကြတဲ့ဓွားကြောက်ပါကပေါ်တိုင်းပေါ်တိုင်းယူပြီးတော့မှန်တိုင်းသိနေလို့ရှိရင်ဓမ္မ ानु ပဒနာဖြစ်နေတာပါပဲဘယ်လိုသိမလို့ဆိုရင်ဒါကအာယုံကိုမသိရတဲ့ရုပ်ပဲ ဒါကယုတ်ဤခြင်းမှုပဲဒါကယုတ်ဤခြင်းမှုပဲဟုသိရမည်ဘုရားဟောတဲ့ဣတိရူပဣတိရူပသသမုရောဣတိဝိညာဏဣတိရူပသာအခြင်းမောအဲ့ဒါကိုပြန်ဘာသာပြန်ထားပါတယ်အဲ့ဒီလိုသိရမှာယုတ်မှတ်တယ်ယုတ်မူရာတွေသူ့မှတ်ပြီးဒီကဒီလိုသိရမှာကိုယ်ရဲ့စမ်းတယ်ဒိုင်နေထားတယ်ဖောင်းတယ်ပင်ရမှတ်တဲ့အခါမှာအဲ့ဒီ ကိုယ်ကလှုပ်ရှားတဲ့သဘောတောင်းနေတဲ့သဘောသာနာလှုပ်ရှားတဲ့သဘောတောင်းနေတဲ့သဘောကောင်းတာပိန်တာတောင်းနေတဲ့သဘောလှုပ်ရှားတဲ့သဘောဘာလှုပ်ရှားတာများပဲသူဘာမှအာယုံမသိတာဘူးအာယုံမသိတဲ့ရုပ်ပဲသုံးတန်ကြောက်ခဲမြည်ပြီးချင်းများတော့ဘာမှမသိတဲ့သဘောပဲရုပ်ပဲသူကသူ့သက်သက်နဲ့အာယုံမသိတာဘူးအထေဝတ္ထုနေရာချင်းတော့သင်ကြားတာရုပ်ပဲအဲဒီလိုသိရမယ်ရုပ်မူရာတွေမှာတိုင်းမှာတဲ့ရုပ်သဘောတရားနေရာချင်းသိရမယ်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 အာယုံကိုမသိတတ်တဲ့ရုပ်ပဲဒါကရုပ်ပြမှုပဲဒါကရုပ်ပြမှုပဲဟုကြည့်ရမည်တဲ့အဲဆိုရမယ်ဒါကအာယုံကိုမသိတတ်တဲ့ရုပ်ပဲဒါကရုပ်ပြမှုပဲဒါကရုပ်ပြမှုပဲဒါကရုပ်ပြမှုပဲဟုသိရမည် ဒါကအာယုံမသိရတဲ့ရုပ်ပဲဒါကရုပ်ကြီးဖြစ်မှုပဲဒါကရုပ်ကြီးဖြစ်မှုပဲဟုသိရမည်သံဃာထဲမှာပါတာအဲဒီကနေလားဣတိရူပံဣတိရူပသာသမှုကဣတိရူပသာရှင်မောအဲဒါပါဠိဘာသာပြန်တဲ့ဣတိဣတိကရူပံယုတ်တိ ဒီဒီကဆိုတာဒါကနဲ့တူတူပါပဲဒီဒီကသာသုံးတော့ဒါကဆိုတာကိုယ်ရသုံးတော့မလောက်တော့ဆိုဒီဒီကယုတ်ဒီဒီကယုတ်ဤဖြစ်မှုတဲ့ဒါကယုတ်ဤဖြစ်မှုဒီဒီကယုတ်ဤဖြစ်မှုပဲပြရှင်သဘောတရားပဲသို့သိရမယ်ကျွနေပြီးတာပေါ့မကျွနေမသိဘူးအဲဖောင်းနေပိန်နေကိုယ်နေစားနေထိုင်နေထားနေလှူရှားနေသိအဲကိုယ်မူရာတွေပြုစင်နေပြုစင်နေ ရုပ်သဘောတွေဒီတိုင်းဒီတိုင်းလိုက်မှရင်အဲဒီရုပ်သဘောတွေပြီးတာပေါ့အယုံမပြီးတဲ့သဘောပဲဆိုတော့သင်ကြားလာမြင်တိုင်းကြားလိုက်မှရမှာလည်းပဲရံခါရံခါရုပ်သင်ကြားတယ်မျက်စိနဲ့တကွာတကူလုံးရုပ်မြင်ရတဲ့အဆင်းရုပ်ဒါအယုံမပြီးတဲ့သဘောတရားနဲ့သင်ကြားနားနဲ့တကွာတကူလုံးရုပ်ကြားရတဲ့အပံရုပ်အယုံမပြီးတဲ့နေရာနဲ့သင်ကြားကိုယ်ကတွေ့ရှိတဲ့အခါကိုယ်နဲ့တကွာတကူလုံးရုပ်တွေ့ရှိရတဲ့ရုပ် အယုံမတိရတဲ့သဘောနေရာနဲ့သင်ကြားအဲဒီလိုပဲရုပ်မူရာသင်ကြားတဲ့ဟာသင်ကြားတဲ့ရုပ်မူရာမှတ်မိတဲ့အခါကာလမှာအယုံမတိရတဲ့တရားပဲတုံ့တင်ကြောက်ဖဲမြည်ရဲများတာအယုံမတိရတဲ့နေရာနဲ့သင်ကြားမှတ်သိနေတဲ့စိတ်ကလေးအာရုံတိရတဲ့နေရာသူကတော့နာတရားနေရာနဲ့သင်ကြားရုပ်ကတော့အယုံမတိရတဲ့သဘောနေရာနဲ့သင်ကြား ပြုပါများလာလို့သမာဓိညာကျင့်လာတဲ့အခါသမထနာညာဥရိယပြညာရောက်တဲ့အခါကျတော့မှတ်တိုင်းမှတ်တိုင်းဖြစ်ပြီးကြောက်တာဖြစ်ကြောက်တာဘိုင်းဘိုင်းနဲ့ပြက်ပြက်ပြီးဆင်းလာတယ်။အဲဒီကျတော့ဖြစ်တယ်ဆိုတာဒါပဲပြည့်တယ်ဆိုတာဒါပဲဒီလိုပြည့်ဒီလိုပြည့်နေတာပဲလို့ပြီးတာပေါ့။အဲဒါကိုဒါကယုတ်ဤခြင်းမှုပဲဒါကယုတ်ဤခြင်းမှုပဲကိုသိရနည်းနဲ့နောက်ပိုက်တည်းဒီတိုင်းပဲဒီတိုင်းပဲပြီးပြီးဆုံးဆုံးမှပြတာအဲဒါလေးသတ်ဆိုဒါကအာယုံကိုမသိရတဲ့ယုတ်ပဲ။ ဒါကယုတ်ဤဖြစ်မှုပဲဒါကယုတ်ဤပြည့်မှုပဲဟုသိကြမည်ဒါကအကောင်းဆုံးကိုခံစားတတ်တဲ့ဝေဒနာပဲဒါကဝေဒနာဤဖြစ်မှုပဲဒါကဝေဒနာဤဖြစ်မှုပဲဟုသိကြမည် ကောင်းဆိုးခံစားရတဲ့ဝေဒနာညောင်းတာပူဒနာခြင်းတွေခဲတာတွေမှတ်တဲ့အခါဒုက္ခဝေဒနာတွေစိတ်ထဲကစိတ်ညစ်တာစိတ်ပြတာတွေမှတ်တဲ့အခါဒုက္ခဝေဒနာတွေကိုယ်ထဲကအထွေးထိကောင်းတာတွေမှတ်တဲ့အခါဒုက္ခဝေဒနာတွေစိတ်ထဲကဝမ်းမြောက်ဝမ်းသာပြောဆွေးနေတဲ့သဘောတွေမှတ်တဲ့အခါဒုက္ခဝေဒနာတွေအဲကောင်းဆိုးခံစားရတဲ့ဝေဒနာတွေအဲဒါမကျွမ်းမတဲ့ပုဂ္ဂိုလ်တွေတော့ငါဖြစ်နေတာပဲငါကောင်းနေတယ်ငါဆိုးနေတယ်ငါချမ်းသာနေတယ်ငါဆင်းရဲနေတယ်ဒီလိုအောင်မင်းလား ကျူးမှနေလို့ရှိရင်ဒုက္ခိုက်တာနဲ့သူဖြစ်ပြနေတဲ့သဘောတွေပဲအဲဒါကြောင့်အဲဒီအကောင်းဆုံးဝေဒနာတွေကျူးမှမိတဲ့ခါကာလကောင်းဆုံးခန္ဓာတဲ့ခံစားတဲ့ဝေဒနာသဘောလေးပဲခံစားတဲ့သဘောလေးပဲကောင်းတဲ့သဘောလေးသိုးတဲ့သဘောလေးလိုပါပဲသူတို့ဆိုလို့ရှိရင်ဒီမှာနားလည်အောင်လို့စာကြည့်ပြီးရအဲသမာဓိညာရင်းလာတဲ့အခါကျတော့မှတိုင်းမှတိုင်းအဲဒီခံစားမှုလေးကပြစ်လိုက်ကြောက်လိုက်အပိုင်းပိုင်းလေးနားတယ်နားတယ်ဆိုရင်နားတာလေးက စပေါ်လိုက်သုံးသွားလိုက်စပေါ်လိုက်သုံးသွားလိုက်ဘူးရဲဘူးရဲဆိုဘူးတာလေးစပေါ်လိုက်သုံးသွားလိုက်ကောင်းရင်လည်းကောင်းတာလေးပေါ်ပြီးသုံးသွားလိုက်စနဲ့သုံးနဲ့မတိုင်းမတိုင်းအဖြစ်ပြက်နဲ့ပိုင်းခြားပြီးတော့ရအောင်ဒါကဝေဒနာဤဖြစ်မှုပဲဒါကဝေဒနာဤဖြစ်မှုပဲဝိသိယာမိကဆိုဒါကအကောင်းဆုံးကိုခံစားတဲ့ဝေဒနာပဲ ဒါကဝေဒနာဤပြမှုပဲဒါကဝေဒနာဤပြမှုပဲဟုသိရမည်ဒါကမှတ်ဒါကမှတ်သားရတဲ့ပညာပဲဒါကမှတ်သားရတဲ့ပညာပဲဒါကပညာဤပြမှုပဲ အာပညာဤပြည့်မှုပဲဟုသိရမည်ပထမကဟို၄၄နံပါတ်ကဘိုက်ကအတိုင်းအကုန်လုံးပြည့်စုံလို့ရမှာရာရံဒါကြောင့်နေများနေဆိုတဲ့မြုပ်ထားတယ်မှာတက်ကလေးတွေချတာအဲဒါမှတ်သားမှုသူးစားပြီးမှတ်သားတဲ့သဘောလေးကိုမှတ်မိတဲ့ခါကလာကြတော့မှတ်သားတဲ့ပညာသဘောလေးကိုသင်ကြတယ်မကျွမှတ်တဲ့ပုဂ္ဂိုလ်တွေဆိုအဲ့ဒီမှတ်သားနေတာကငါဖြစ်နေတယ် အဲကျွမပါများလာတဲ့ခါကျတော့ဒီမှာသားမူတွေမှားလိုက်ကြောက်သွားလိုက်မှားလိုက်ကြောက်သွားလိုက်တဲ့ဘိုင်းတွေတဲ့ဘိုင်းတွေအပြည့်ပြည့်တွေထင်းလာတယ်အဲဒီလိုသိရမယ်အဲတို့ဒါကမှတ်သားရတဲ့ပညာပဲဒါကပညာဤဖြစ်မှုပဲဒါကပညာဤပြည့်မှုပဲဟုသိရမည်ဒါကပြုလုပ်တတ်တဲ့သင်္ခါရတွေပဲ ထာရသင်္ခါရတို့ဤဖြစ်မှုပဲဒါကသင်္ခါရတို့ဤပြည့်မှုပဲဟုသိရမည်သင်္ခါရဆိုတာပြည်ပြအဆုံးမှုသင်ကြားတာကတော့ကိုယ်ကိုယ်လိုက်ဆန်းလိုက်သွားလိုက်လာလိုက်လှုပ်ရှားလိုက်ကိုယ်မူရာတွေပြုတဲ့ကပြုကျင်တဲ့သဘောတွေဟာသင်္ခါရခန္ဓာတွေပဲနောက်ကြတော့ဒီသင်္ခါရခန္ဓာတွေအသေးစိတ်ကိုဟိုမှာပေါ်ရအောင်မလို့ ဝိလူတာလည်းဖြစ်အောင်ငင်းကဟောထားပြီးသားတွေပါပဲဒေသိကိုဝေရောက်မှလည်းအဆုံးဆုံးကိုယ်ကျင်တယ်ဆန့်ကျင်တယ်ထိုင်ကျင်တယ်ထားကျင်တယ်အဲ့ဒါတွေကသုံးမှုဆောင်ထိုင်မှုဆောင်သူကလုပ်နေတာပဲသူရောက်ဆောင်ထိုင်အောင်ထားအောင်လုပ်နေတဲ့ပုဂ္ဂိုလ်သားတော်အကောင်းတယ်လို့ကိုယ်လည်းဘာမှရှိတာမဟုတ်ဘူးအဲဒီကိုယ်ကျင်ဆန့်ကျင်တဲ့သဘောတွေကနေပြီးတော့ကိုယ်ရောက်ဆောင်ထိုင်အောင်ထားအောင်လုပ်နေတာစိတ်စိတ်နဲ့စိတ်ကြရုပ်တွေပဲအဲစိတ်ဆိုတော့လည်းဒီခါရခန္ဓာတရားတွေကြထားနေတာပါပဲအဲဒီမှာ အဲဒီကကိုယ်အောင်စားအောင်ထိုင်အောင်ထားအောင်သွားအောင်လာအောင်လှုပ်ရှားအောင်ကိုယ်မူရာတွေကိုယ်မှုသိစ္စတွေဖြစ်အောင်ပြုပြင်အားထုတ်နေတဲ့သဘောတွေသင်္ခါရခန္ဓာတွေဒီကိုကတော့50တောင်ရှိပါတယ်အာသစေရနာမနတိကာရအပ္ပကြီးတွေအများကြီးအများကြီးပဲနောက်ကြရင်ဒါစီတံပြန်ဆောင်ပုဒ်တွေကိုသိရအောင်မလို့ဒီလိုမှတ်ထားမှလည်းပြည်တယ်နော်မှတ်မထားလို့ဒီတရားတွေကညားနေတော့ ဟိုလည်းလည်းကူနဲ့မှပြရမှာဒီဥတူလေးမျိုးစီစီပဲသူကပိုက်ပေါင်း90တော့မှတ်ရမှာအဲဒီသင်္ခါရခန္ဓာကြီးပြုပြင်မှုသဘောကြီးကိုမူရာတွေဖြစ်အောင်လည်းသူကပြုပြင်တယ်နှုတ်ကပြောဆိုအောင်လည်းပဲပြောလိုက်ပြောလိုက်တော့မဆိုတော့လဲဆိုတဲ့ခဲတော့ဒီဘုန်းကြီးစကားပြောနေတာတွေလည်းအတူတူဒီသင်္ခါရခန္ဓာနဲ့လည်းပြောနေတာပဲဒီစကားလုံးပြောလိုက်ဟိုစကားလုံးပြောလိုက်ပြောဝေရစိတ်ကတိုက်တွန်းပြီးတော့ပြောနေတာသို့ဝေရစိတ်ကတိုက်တွန်းပြီးတော့သိုးနေတယ် အဲဒါနှုတ်မှုတွေပြအောင်လည်းသူကပြုနေအားထုတ်နေသင်္ခါရခန္ဓာတွေပြီးရင်ပြီးတာဘာလို့ကိုယ်ကျင်တယ်ကိုယ်ကျင်တယ်ဆိုတာမှရင်မှရင်ကြောက်နေတယ်လို့ပဲပြောကျင်တယ်ပြောကျင်တယ်ဆိုတာတွေလည်းပဲမှရင်မှရင်ကြောက်လိုက်နေတာပဲပြောရင်ပြောရင်လည်းစိတ်ကနှလုံးသွင်းတယ်လို့ရှိရင်ပြောကျင်တဲ့စိတ်ကလေးတွေပြီးရင်ကြောက်သွားတာပြောကျင်ပြီးကြောက်ပြောကျင်ပြီးကြောက်မရှိရနေတဲ့ကံမရှိတော့ကြပြောကျင်တဲ့စိတ်ပေါ်လာကြတယ်ပြောကျင်တဲ့စိတ်ကလေးပေါ်လာကြောက်တာဖြစ်လာကြတယ်အဲသင်္ခါရခန္ဓာတွေ

သင်္ခါရတို့ဤပြမှုပဲဟုသိရမည်သင်္ခါရကြတဲ့ဒီကိုယ်ညာတော့ဘဝုံနဲ့ဟောတယ်သူကသင်္ခါရပါဠိတော်ဗမာလည်းလည်းသင်္ခါရတို့သည်ဟောတယ်သူတို့ကသင်္ခါရတို့ဤသင်္ခါရတို့ဤဟိုဝေဒနာရဲ့ပညာတို့ကလည်းတရားတစ်ခုတည်းမဟုတ်ဘူးဒီကိုယ်နဲ့သူကဒါနဲ့ဝေဒနာဝေဒနာဤပြမှုဒီလိုတစ်ခုတည်းဒါသင်္ခါရကြတယ်သူကများတော့သင်္ခါရတို့ဤသူတို့က င်္ခါရတို့သည်ဟောရင်လည်းဒီလိုပဲဟောတယ်စေတနာတွေဟောတဲ့အခါမှာလည်းဒီလိုပဲရူပံဒီကုန်းနဲ့ဝေဒနာဒီကုန်းနဲ့ပညာဆိုတာဒီကုန်းနဲ့သင်္ခါရကြောင့်သင်္ခါရောလို့မဟုတ်ဘူးသင်္ခါရောဆိုရင်ဒီကုန်းသင်္ခါရသင်္ခါရတို့သည်ဆိုကုန်းနဲ့လားဝိညာဏစိတ်ကြတော့လည်းဒီကုန်းပဲဖြစ်တခုတည်းပဲသူဒါကပိဋကတဲ့စိတ်ပဲ ဒါကစိတ်ဤပြစ်မှုပဲဒါကစိတ်ဤပြစ်မှုပဲဟုသိရမည်အဲဒါဝိညာဉ်ဝိညာဉ်ဖြစ်တိုင်းဖြစ်တိုင်းစိတ်ကူးတွေဖြစ်တိုင်းဖြစ်တိုင်းပါပဲမှားလို့ရှိရင်စိတ်ကလေးတွေသဘောတရားလေးတွေဒီအာရုံကြီးရောက်သွားတဲ့သဘောလေးသိရမြင်နာမှတဲ့အခါမြင်ရတဲ့အာရုံကြီးရောက်သွားတဲ့ကြားသမှတဲ့အခါကြားရတဲ့အာရုံကြီးရောက်သွားတဲ့မြင်သိကြားသိနာသိစားသိသိသိ ဒီကုသနာကြံနေတဲ့ခါလည်းကြံပြီးတာလေအဲဒီကုသနာတွေဒီတိုင်းဒီတိုင်းလိုက်မှရင်စိတ်ဝိညာဉ်လေးကအမှန်တရားပါလေသူအာယုံရောက်ရောက်သွားတဲ့သဘောလေးအာယုံကိုသိတတ်တဲ့သဘောလေးနဲ့အမှန်တရားအဲဒီစိတ်ဝိညာဉ်ပြမှုပြမှုတွေလည်းပဲသမာဓိညာရင်းတဲ့အခါကျတော့မှားရင်မှားရင်နဲ့ပေါ်လာတဲ့ကြောက်သွားတဲ့အပိုင်းပိုင်းတွေသူပဲထင်လာအဲဒီလိုထင်အောင်ပြုရမယ်အဲဒီလိုရှင်းနေတာဓမ္မာနုပဒနာပဲ ဒါသာသိရတဲ့စိတ်ပဲဒါသာစိတ်ခြင်းမှုပဲဒါသာစိတ်ခြင်းမှုပဲဟုသိရမည်ဘုရားဘုန်းကြီးကအခြေကြီးပါဠိရဲ့ရုပ်ပြီးတော့နေပြီးတော့လည်းအဲ့ဒါပဲဣတိဣတိကရူပံယုတ်တိဣတိကရူပတာယုတ်သမုရိယဖြစ်ခြင်းဤဒီကရူပတာယုတ်အထင်ကမော ုပ်ခြင်းပြည့်ခြင်းမီဒါယုတ်မှာသို့တူဝေဒနာပညာသင်္ခါရဒီတိုင်းပဲဒီဒီဒီကဝိညာဏစိတ်ဝိညာဉ်ဤဒီဒီကဝိညာဏသာစိတ်ဝိညာဉ်သမှုရဖြစ်ခြင်းဤဒီဒီကဝိညာဏသာစိတ်ဝိညာဉ်ဤအထင်ကမောချုပ်ခြင်းပြည့်ခြင်းဤဤဒီဤတော့ကျူဤအဲဒီလိုပြောမယ်ဗျာဒီပြရမယ် ရုပ်သင်ကြားတဲ့အခါရုပ်ရှုဝေဒနာသင်ကြားတဲ့အခါဝေဒနာရှုပညာသင်္ခါရဝိညာဉ်သင်ကြားတဲ့အခါဉာဏ်သင်္ခါရဝိညာဉ်တွေကိုရှုရှုပါသာတော့သဘောတရားပဲပြီးသမာဓိညာရင်းလာတဲ့အခါကျတော့ရှုရဲရှုတဲ့အဲဒီရုပ်ဝေဒနာပညာသင်္ခါရဝိညာဉ်တွေကဖြစ်ပြီးပြောက်လာဖြစ်ပြောက်လာပိုင်းပိုင်းနဲ့တို့ပိုင်းခြားပြီးတော့ဒီလေအိစ္ဆမမြဲတဲ့တရားတွေပဲဒုက္ခဆင်းရဲတွေကြီးတယ်ပဲနာတာပုဂ္ဂိုလ်သားတော်မူတဲ့သဘောတရားတွေကြီးတယ်ပဲလို့အဲဒီလိုပိုင်းခြားပြီးတော့သိရမှာအဲဒီလိုသိရအောင်ဣတိဣဇ္ဇတံဝါ

အသက်ရှင်နေတဲ့ငါကောင်ပဲအသက်ရှင်နေတဲ့ကောင်အများအားရှိနေတယ်လို့သင်ခဲ့တာမှန်စင်ပြီးတော့တရားအသက်ရှင်နေတဲ့ကောင်မရှိဘူးသူကသူဖြစ်ပြနေတဲ့သဘောတရားတွေပဲရှင်းရှင်းသဘောကြရပြီးမြန်ဗိဓာဝါဓမ္မေသဓမ္မနုပတိဝရတိကိုယ်တည်းကမတိုင်းမတိုင်းဒီလိုဖြစ်ပြနေတဲ့သဘောတရားတွေမှပြီးတော့သူများတဏ္ဍာငါလည်းဒီလိုပဲသူများတွေလည်းပဲမြင်နေကြတယ် နာနဲ့စားတဲ့တွေ့ရကိုယ်တဲ့ဆန်းတဲ့ထိုင်နေထားတဲ့သွားတယ်လာတဲ့သိကုသနာကြံတဲ့သဘောတရားကြီးရဲ့ပဲရင်မဲ့လည်းပုဂ္ဂိုလ်သားတော်မျိုးဣဇာတဗိဒဝါဒမေဓမ္မာနုပတိဟုရတဲ့ဒီကိုရင်းကိုကအဲခါတရားကိုရင်းပြုလိုက်သဘောတရားတွေတွေ့ရသူများသူများဗန္နာတွေစဉ်းစားကြည့်လိုက်လဲဒီလိုသဘောတရားတွေလောကလုံးနဲ့ဒီလိုပဲလူတွေနဲ့ဒီဇမားတွေဆိုတာအမှန်စင်းတော့ဒီခန္ဓာ၅ပါးသဘောတရားတွေရှိနေတာပဲခန္ဓာမစက်ဖြစ်နေတဲ့သဘောတရားတွေပဲလို့ လို့သိရပါတယ်အဲ့ဒါသမထနာညာတော့ကစပြီးတော့ဘယ်လိုညာနေဖြစ်လဲဝိရိယရညာဆိုရင်ပို့ပြီးတော့ဖြစ်တယ်အထက်ပိုင်းညာနေဆိုရင်ပို့ပြီးတော့ဆံမဲနေနေဖြစ်ပါတယ်အဲ့ဒါကိုယ်ရင်းသိတဲ့အခါမှာကိုယ်ရင်းလည်းပဲသဘောတရားများပဲသိတယ်ကိုယ်ရင်းသဘောတရားများသိပြီးပြင်မဲ့ကလည်းပဲသူများတဏ္ဍာတွေလည်းနှလုံးသွင်းပြီးလို့ရှိရင်အာရုံတစ်လောကလုံးနဲ့ဒီလိုဖြစ်ပြနေတဲ့သဘောတရားများပဲသဘောတရားတွေကြီးတယ်ပဲလို့သိတယ်အာတိဓမ္မာတိဝါပဏာရပရိပစ္စုပတိတာဟောတိ

ဖြစ်ပြနေတဲ့ခန္ဓာ၅ပါးသဘောတရားတွေကြီးရှိနေတာပဲပုဂ္ဂိုလ်သတ္တဝါကောင်းတယ်ဘူးမရှိဘူးအလဲရှင်နေတဲ့ကောင်းဘူးမရှိမြဲတည်နေတာမရှိချမ်းသာနေတာကောင်းနေတာမရှိဖြစ်ပြီးကြောက်နေတဲ့သဘောတရားများကြီးတယ်ပဲလို့ယောဂီပုဂ္ဂိုလ်ကြီးတတိသင်တယ်အဘယောဂီပုဂ္ဂိုလ်ကြီးတတိမှားရမှုတတိဥပဒါတိကျေစုသင်နေတော့ဖြစ်ပေါ်နေတော့ဤမကောင်းတဲ့ကတိုင်းထင်နေတာပဲမှားရတဲ့အာယုံရောမှားပြီးတဲ့စိတ်ရော မာရအာရုံနဲ့ဖြည်းဖြည်းကြောက်တာမှတ်ပြီးဖြည်းလည်းဖြည်းဖြည်းကြောက်တာဒါလည်းသဘောတရားများလည်းအသက်ရှင်နေတဲ့အကောင်တရားမှမရှိဘူးဖြည်းလိုက်ကြောက်လိုက်ဖြည်းလိုက်ကြောက်လိုက်ဒါလေးပဲတွေ့နေတာအဲကိုရင်းတဏ္ဍာဒီလိုဖြစ်ပြနေတာတွေပြီးတော့ပညာတဏ္ဍာနဲ့လည်းဒီလိုဖြစ်ပြနေတာတွေပဲဒီလောကလုံးနဲ့ဒီလိုပဲဖြစ်ပြနေတာတွေပဲသဘောတရားကြီးတယ်ပဲဆိုတာအမှတ်တတိရှင်းနေတယ်တဲ့ဒီပတိရှင်အောင်လို့လုပ်နေရတာပဲရှင်းနေတယ်နဲ့အမှားကောင်းနေတဲ့ပုဂ္ဂိုလ်တွေဒီလိုရှင်းနေတာပဲအမှန်ကန်ကြတယ်ဆိုတာတတိယဌာန် တရားတော်ကမြတ်စွာဘုရားဟောထားတဲ့ဒီကယောဂီပုဂ္ဂိုလ်တွေတရားထုတ်လို့ဉာဏ်ပြည့်လာတဲ့အခါနဲ့အမှန်တန်ကိုကြိုက်တယ်ဆိုတာသိနေရကြတယ်ဘုန်းတော်ဘုရားမှန်ကောင်းတယ်မှန်တဘာဝကြဓမ္မသဘောတရားတော်သည်သာလင်အထိရှိကုန်ပုဂ္ဂိုလ်တ attva အကောင်းဆယ်ဟူရမရှိမြဲသောသဘောဆန္ဒသောသဘောကောင်းတဲ့သဘောမရှိအဲဖြစ်လိုက်ပြလိုက်နဲ့ခန္ဓာ၅ပါးသဘောတရားသာရှိသည်အာယုမသိတဲ့ရုပ်သဘောရှိတယ် အာယုံခံစားရတဲ့အကောင်းဆုံးခံစားရတဲ့ဝေဒနာရှိတဲ့မှတ်သားရတဲ့ပညာရှိတဲ့ပြုပြင်အထုတ်တတ်တဲ့သင်္ခါရရှိတဲ့အာယုံကိုသိရတဲ့ဝိညာဉ်ရှိတယ်ဒါတွေကလည်းဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ခဏမစက်ဖြစ်ပြနေတဲ့တရားတွေဒါပဲရှိတယ်အများအားဒီနဲ့ပုဂ္ဂိုလ်သတ္တဝါဟူရမရှိကောင်းစားချမ်းသာနေတဲ့ပုဂ္ဂိုလ်သတ္တဝါဟူရမရှိသဘောတရားများသာနဲ့ရှိသည်လို့အာသာတော်ရှုမှတ်နေတော့ယောဂီပုဂ္ဂိုလ်ဤတတိယမှရမှုတတိယဥပ္ပဒါတိသိယူခြင်းနေတော့ဤဖြစ်ပေါ်နေတော့ဤ မှကောင်းရင်လည်းဖြစ်တာပဲမကောင်းသေးရင်တော့ဖြစ်သေးဘူးလားမဖြစ်သေးရင်တော့အမှမကောင်းသေးဘူးတော့အောင်မြင်သူကဒီတိုင်းဒီတိုင်းမဖြစ်ရတယ်ဖြစ်ပါတဲ့သူကကျိုးစွာအထုတ်လို့ချင်းကျုပ်ပုဂ္ဂိုလ်တွေ၃၄ရက်လောက်ဆိုရင်နေရာသုံးရက်လောက်တော့ကျိုးတင်ပါလေဒီဥစ္စာဒီလိုပဲတင်ပါလေမှတ်တိုင်းမှတ်တိုင်းရတဲ့ကားတဲ့သဘောတရားကြီးတဲ့မသတိကြီးသင်လာအဲ9ရက်လောက်ဆိုလို့ချင်းတော့သင်တဲ့ပုဂ္ဂိုလ်များပါတယ် ယာဝရိဝညာနာမတ္တပရိမတ္တယသာတတိသောမာသယာမုတတိနိယာဝရိဝညာနာမတ္တယအသိဉာဏ်ပြုံမြအလုံးငါပါလင်ယာဝရိဝပရိသီမတ္တယတဖာမှယမုတတိဖြစ်ုံညာလုံးငါပါလင်ဟောဒီဖြစ်ကြီးအဲဒီတော့မှယမုတတိဖြစ်တော့ဘာအကျိုးရှိတော့အသိဉာဏ်ဖြစ်ဖို့ပါပဲအသိဉာဏ်နဲ့သင်တဲ့သင်နာနဲ့ယုံနှစ်ပါးရှိတယ်ဆိုပန်ချပြီးတဲ့နာမယူပါပရိစ္ဆရာညာဖြစ်မယ် အကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့ရှင်းတာပဲရှိတယ်ပြည့်စရာပရိက္ခညာရှင်းမယ်ပြည့်လိုက်ပြည့်လိုက်နဲ့မမြဲတဲ့သဘောတွေပဲဆင်းရဲတွေပဲပုဂ္ဂိုလ်သားတော်မူတဲ့အနာတ္တသဘောတရားတွေပဲသုံးသပ်တဲ့သမထနာညာရှင်းမယ်အဲပြစ်ခါများပြစ်ခါများသဘောကြီးတွေပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်မစင်စားဘဲနဲ့အပိုင်းပိုင်းပိုင်းပိုင်းနဲ့တခါလဲပြည့်ပြည့်သွားတာတွေပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်ဉာဏ်ကြီးထင်သွားတာတွေဥရိယပြညာပြည့်ပြည့်ပြီးတဲ့ဥရိယပြညာဖြစ်ဖို့ရပဲတဲ့ အဲပြီးတော့ဘင်္ဂညာအပြည့်ကြီးတဲ့ဘင်္ဂညာကျတော့မှားရတဲ့အာယုံပေါ်လာတဲ့အာယုံတွေလည်းသူကသူပေါ်ပြီးကြောက်သွားတာဖြစ်တဲ့သဘောကမထင်ရှားဘူးကြောက်သွားတာရိတ်ကနေရိတ်ကနေကြောက်နေတာပဲထင်ရှားမှတ်ပြီးသားလေးလည်းပြီးပြီးရင်ပြောင်းပြီးပြီးရင်ပြောင်းရင်ကြောက်ပြုံနေတဲ့သဘောပဲထင်ရှားပေါ်လာတဲ့သဘောကလည်းမထင်ရှားဘူးမှားရတဲ့အာယုံရောမှားပြီးတဲ့စိတ်ရောကြောက်ပြောက်သွားတာတခါတွဲလိုက်တွဲလိုက်ကြောက်နေတာကြီးတဲ့ထင်တယ်တော့အဲဒီထဲမှာနေစမြဲတာရှိတော့မလို့ချမ်းသာတာကောင်းတာပဲရှိတော့မလို့ပုဂ္ဂိုလ်သားတော်လိုအာကိုစရာဘာမှမရှိတော့ဘူး အဲဒီလိုအပြည့်ပြည့်ကြီးထင်တာသင်္ကန်းညာအရိညာဖြစ်ဖို့ပဲသင်္ကန်းညာဖြစ်ရင်ဘယ်ရညာကြောက်လာလိမ့်မယ်မသိလို့ပုဂ္ဂိုလ်ကြီးကမြဲနေတယ်အသက်ရှင်နေတယ်နောက်အများကြီးသက်ရှင်ဦးမှာပဲလို့အားကိုးပြီးတော့တရားသိရင်ဘာမှခိုင်မြဲတာမရှိဘူးသူကဘယ်ချိန်မှသူသိနေပြည့်နိုင်တဲ့တရားတွေကြီးတယ်ပဲပြည့်လူပြည့်ခံကြီးတွေစုပြီးတော့ဒီနေသလိုဟိုဒီက ဒီအောင်ဒီအောင်တိုက်ပြကြီးတွေများရှိကြပါတယ်ခရားစစောင်းနေမှာလည်းရှိတယ်ကြတဲ့အင်းတွေပါလက်ပြူလူပြူပါနေတက်ကြီးတွေပါယူဆိုပြီးကြောက်ကြသိကောင်းတယ်မိုးရွာတဲ့ခါတော့အဲမိုးတွင်းရာသီတို့ဆိုရင်အဲ့ဒီတက်ကြီးတွေပြူရတယ်သူကငင်ငင်တို့ပါလည်းလှုပ်ရင်တော့ပြူတော့တာပဲကြောက်ကြကောင်းတယ်အဲဒီလိုတိုက်ပြကြီးတဲ့ညဝင်နေတယ်သိကြောက်ကြကောင်းတာပေါ့ဘယ်ချိန်မှမပြူနိုင်တာပဲကိုယ်ဝင်နေတော့ပြူမဆိုလို့ကျုပ်မူမူအဲတရားအောင်တော့ တရားပစ္စည်းတွေတိုက်ပြီးစုံစမ်းတဲ့ပုဂ္ဂိုလ်ကခဝဝေးကခလန်းလန်းကနေပြင်းသားကနေကြည့်ရတယ်အတွင်းမဝင်ဝင်လိုက်ရင်ကိုယ်ဝင်နေတော့ဘုံဆိုပြိုကျဒုက္ခပြင်းရောက်ရကောင်းအဲ့ဒါလိုပဲကိုယ်ခန္ဓာကိုယ်ထဲမှာမသိတဲ့ပုဂ္ဂိုလ်တွေကတော့ကိုယ်ကိုကြည့်ရတယ်ခိုင်မြဲနေတာကိုသိနိုင်နေဘူးပြတ်နိုင်နေဘူးအောင်းမိနေတာဒါနဲ့မာမာနတွေထောင်လွှားနေကြတယ်ဒီဝိပဿနာရှိတဲ့ပုဂ္ဂိုလ်မှာမတိုင်းမှလည်းတည်နေပြည့်နေတာကြီးရဲ့တွင်းနေတော့ကြောက်စရာပဲရှိကလည်းဒီလိုပြည့်နေတာပဲအခုလည်းဒီလိုပြည့်နေနောင်လည်းဒီလိုပြည့်သွားမှာပဲ တော့နှလုံးသွင်းမိပြီးတော့ကြောက်စရာတွေထင်းလာတယ်ဘယညာထင်းအာရိနဝအပြစ်မြင်လာမယ်မကောင်းတဲ့တရားတွေပဲလို့ပြစ်မြင်လာနိုင်မယ်နေဗိနာညီးငွေလာနိုင်မယ်မကောင်းမှပြီးတော့ညီးငွေရောကောအခုလူတွေပြောနေတာကောင်းတယ်လို့ပြောတာကိုယ်ရနဲ့ကိုယ်နေရာလေးနဲ့ပြောတာအပြစ်မရှိလို့ပြစ်ရှိလို့ရှိရင်မပြောဘူးအဲဒါညီးငွေလာတယ်သုံးဆောင်နေတဲ့ဝတ္ထုပစ္စည်းတွေလည်းပြစ်စရာမရသေးရင်ပြစ်မရှိသေးရင်တော့အဲဒါသဘောကျနေတာပဲ။ အပြည့်တွေ့လာပြီဆိုလို့ရှိရင်တော့အဲဒါသဘောမကျဘူးအဝတ်အထည်ပဲမယ်လို့ကိုယ်ဝတ်ထည်အပြည့်အပြည့်မမြင်သေးရင်တော့သဘောကျတာဒီဝတ်ထည်မှာအပြည့်တစ်ခုကိုတွေ့လာလို့ရှိရင်ဒီဝတ်ထည်မိုးချင်တော့ဘူးလားဒီဝတ်ထည်မှာအရှင်ကအဲမြင်မတော်လို့ဖြစ်စေစုံနေလို့ဖြစ်စေပါအကြောင်းတစ်ခုရှိရမှာပေါ်လေတဲ့အပြည့်အပြည့်ရှိလာလို့ရှိရင်အဲ့ဒီဝတ်ကမိုးချင်တော့ညင်းငွေ့လာအပေါင်းအသင်းတွေမလဲဒီလိုပဲ အဲတယောက်တယောက်ပြည့်မြင်လာလို့ရှိရင်ညီငွေလာတာပဲကိုယ်ခန္ဓာကြီးတဲ့ကိုယ်ခန္ဓာကြီးကလည်းအပြည့်ပြည့်တွေမမြင်သေးရင်တော့အပြည့်မမြင်သေးဘူးပြည့်ပြည့်တွေမြင်လာတော့ဒီအိမ်နဲ့ပြည့်နေတာကြီးနဲ့မြင်ရတော့အပြည့်မြင်လာညီငွေလာပြီတဲ့ဒီလိုပြည့်ပြည့်လာတွေကဘာမှမကောင်းမှုရှိရလည်းပဲသံဃာတစ်ယောက်လုံးနဲ့ဒီလိုဖြစ်ပြလာခဲ့တာပဲနောင်လည်းဒီလိုဖြစ်ပြသွားမယ်ဒီခုလည်းဖြစ်ပြနေတာကိုယ်တဏ္ဍာနာမဟုတ်မြတ်တဏ္ဍာနေလည်းဒီလိုဖြစ်ပြနေတာပဲသူလောကကမဟုတ်နာလောကဇမလောကဆိုတဲ့ဒီလိုဖြစ်ပြနေတာပဲ ဘာမှကောင်းတဲ့တရားတွေမဟုတ်ဘူးဆိုပြီးညီးမွေးတဲ့ညာဖြစ်လာမယ်။နိဗ္ဗာန်ညာခေါ်တယ်။ညီးမွေးတဲ့ညာဖြစ်တော့ဒီသင်္ခါရတွေဆင်းရဲတွေကလွံ့မြောက်လို့တဲ့အသိဉာဏ်နဲ့ဖြစ်လာလိမ့်မယ်လွံ့မြောက်တာကောင်းတော့တာပဲဆိုပြီးတော့ဒါနိဗ္ဗာန်ပဲလွံ့မြောက်တာဒီသင်္ခါရတွေလုံးဝမရှိရင်နိဗ္ဗာန်ပဲ။အဲဒီတော့အဲဒီလွံ့မြောက်အောင်လို့အာထုတ်တော့ ဆက်ပြီးတော့အာထုတဲ့အခါကအထူးသိလာတဲ့အနေစာဒုက္ခအပညာနဲ့လည်းဖြစ်လာလိမ့်မယ်။သင်္ခါရတွေဒီလိုရှိတဲ့သင်္ခါရုပ္ပကညာနဲ့လည်းဖြစ်လာလိမ့်မယ်။သင်္ခါရုပ္ပကညာနဲ့ထက်သန်တဲ့အခါဝိရဒဂါမိနိခေါ်တဲ့ဝိပဿနာညာအထူးတွေဖြစ်ပြီးတော့နိဗ္ဗာန်ကိုသိမြင်တဲ့အရိယာမညာနဲ့ပုံညာနဲ့လည်းဖြစ်လိမ့်မယ်။အဲဒီညာနဲ့ဖြစ်ဖို့ရပဲတဲ့ဒီမှားရတဲ့ဒီလေးကအဲဒီသဘောတရားမျှပဲတဲ့မှားရင်မှားရင်တဲ့သဘောတရားမျှတာရှိတယ်။ မြင်နာမှသဘောတရားပဲကြားတာမှသဘောတရားပဲနာမသသဒုတိတာမှသဘောတရားပဲကိုယ်တော်သန္တာမှသဘောတရားပဲအောင်းနာပင်နာမှသဘောတရားပဲအသက်ရှင်တဲ့တ attva အကောင်ကြီးမရှိဖြစ်ပြနေတဲ့သဘောများပဲလို့ရှုပြီးတော့သိနေတဲ့တတိလေးအဲဒီတော့အမှားရတဲ့တတိလေးထင်တယ်တတိဟာဝိပဿနာညာအစဉ်စဉ်တွေအရိယာမညာတရားဖြစ်သွားဖို့ရာဝရိဝဉာဏမတ္တရာအပညာသိအောင်လုံးငါးပါးလည်းဟောဒီအပညာဖြစ်ပေါ်ရပါပဲအပညာတွေတိုးတက်သွား ရာဝတိကပစ္စည်းမတ္တရာတဖန်မှတ်ရမှုတတိဖြစ်ဘူးရလို့ငါကလည်းဟောဒီစီအဲရှိကမှတ်ကောင်းတော့နောက်ကလည်းဆက်ဆက်ပြီးတော့မှတ်ဒီကောင်းလာတာပါအမှတ်ဒီကြားဒီကြားလေးတိုးတိုးပြီးတော့ကောင်းလာအဲဒီမှတ်တတိညာနဲ့မှတ်တတိတွေတိုးပြီးကောင်းမှုရလို့ငါလည်းဖြစ်တယ်အာနိတိဒေါသဝိရတိအာနိတိဒေါသအမိမရှိသေးသေးပဲလေမမိမတွယ်မှုလေးလေးဝိရတိနေအာမရှိတဲ့ပုဂ္ဂိုလ်များနာရတော့တိုင်တော့မိနေတာ အဲလိုပဲသတ္တဝါတွေကအမိလေးတစ်ခုတော့ရှိတယ်တဏှာနဲ့မိနေတာရှိတယ်ဒိဋ္ဌိနဲ့မိနေတာရှိတယ်တဏှာနဲ့ဒိဋ္ဌိနဲ့ကုသဇင်တွေကဆိုရင်ဒိဋ္ဌိနဲ့မိနေတဏှာနဲ့လည်းမိနေတဏှာဒိဋ္ဌိကအမိနဲ့ကုရှိသောတာပန်ဖြစ်သွားရင်ဒိဋ္ဌိတော့မရှိဘူးတဏှာမိရရှိတယ်ဒါရနှစ်သက်တွေ့တာဒါလေးရှိအဲဒီအမိလေးတွေမြင်ရတဲ့အာယုံကြားတဲ့အာယုံနာသဒုတိယတဲ့အာယုံစိတ်ကူးစဉ်းစားကြံစည်မိတဲ့အာယုံ အဲဒီအာယုန်နဲ့စပ်ပြီးတော့လဲမြစ်သက်ပါရမှုလေးဖြစ်နေတာတဲ့ဒါလေးနဲ့ပါရနေလို့နေနေတာပဲလောကထဲပါရကြမရှိရင်လေးကြကိုဘာမှမရှိဘူးကိုယ်ကိုယ်လည်းပါရတယ်သူများကိုယ်လည်းပါရတယ်ပါရမှုလေးနဲ့တွဲနေလို့နေဖြစ်တာမိလေးရှိနေလို့အဲဒီပုဂ္ဂိုလ်သတ္တဝါပဲအသက်ရှင်နေတယ်ကောင်းပဲလို့ထင်နေလို့လည်းပဲပြောနေတာပဲဒါကြောင့်တဏှာမိဒိဋ္ဌိမိတွေနဲ့သတ္တဝါတွေကနေနေကြတာမိတွေနဲ့အဲဒီအခုဝိပဿနာဉာဏ်နဲ့မှတ်တိုင်းမှတ်တိုင်း သဘောတရားများကြီးတဲ့ထင်နေလို့ရှိရင်တော့အာနေပြီးတော့အမိမရှိဘူးအမှားတိုင်းမှာတိုင်းကတဏှာမဖြစ်ဘူး။ဘာယမှုမဖြစ်ဘူးပုဂ္ဂိုလ်သတ္တဝါလို့ဆွဲလန်းဒိဋ္ဌိမဖြစ်ဘူး။အခုဥပါဒနာပါကင်းတာပါပဲ။နသကိစီလောကေဥပါရိယတိရောဥပါရိတိဥပါဒဆွဲလန်းမှုလည်းမဖြစ်ဘူး။သိသိဆုံးတစ်ခုသောလောကေလောက၌သိသိဆုံးတစ်ခုသောသဘောတရားကိုမြတ် နာသဥပါရိယတိဆွဲလဲမဆွဲလန်းတော့ဘူးတဲ့တဏှာဒိဋ္ဌိနဲ့ဆွဲလန်းမှုတာယာပြီးတော့လည်းမဆွဲလန်းမှုသင်လဲပြီးဆွဲလန်းမှုလည်းမဖြစ်ပါဘူးတဲ့မှတ်နေတယ်ဉာဏ်ကောင်းပါလေအဲဒါတတိပ္ပံတရားကျူးမှနေတာအဆွဲလန်းကျင်းတာအဆွဲလန်းနေကျင်းတာအဆွဲလန်းကျင်းအောင်ဒီလိုကျူးမှကျင်းတာဒီလိုမကျူးလို့ရှိရင်အဆွဲလန်းကမကျင်းဘူးအဲမကျူးဘဲနဲ့ ဘယ်လိုသိရင်ဖြင့်ပြီးပါပြီပါပြီဆိုတဲ့ဥစ္စာတွေကသူ့ဟာသူပြီးနေတာမြတ်စွာဘုရားလိုကမပြီးသူတို့လိုနဲ့ပြီးနေတာအဲရှုမှဒီတိုင်းဒီတိုင်းတရားတွေရှုနေလို့ရှိရင်တော့အစွဲလာနေကျင်းတယ်ဘယ်တရားရှုရှုဓွား၆ပါးဒီတိုင်းဒီတိုင်းနေရှုရှုလို့ရှိရင်အစွဲလာကျင်းတယ်ဥပါဒံကျင်းအဲဒီဥပါဒံကျင်းလို့ရှိရင်ဖြင့်အရိယာမေဖို့တွေရောက်အရဟတမေဖို့တန်ရောက်နေတာပဲအဲဒါသတိပ္ပံကဒီလိုဟောထားပါတယ်အဲဒီလိုသိဘူးရတယ်မှာကရုပ်ကို ယုတ်ခန္ဓာအကြောင်းလေးစပြီးတော့ပြောရမယ်ယုတ်ခန္ဓာအကြောင်းအကျဲကျဲပဲပြောရမယ်ဒီမှာပါအောင်အများကြီးနောက်လည်းအများကြီးပြောတယ်အဲယုတ်ဆိုတာအလုံးအဘိဓမ္မာဒေသနာမှာဟောရတာ28ပါးရှိပါတယ်။နေပြည်တော်ဟရိယဝတ္ထုပါထဲလိုက်ရင်28ပါးရှိတယ်။ဒါကဟရိယဝတ္ထုဖြစ်။အဲဒီ28ခုထဲမှာ28ခုကသဘာဝယုတ်တဲ့။ဉာဏ်နဲ့30ကတော့ပြညာယုတ်ပြီးဆိုပြီးပါတယ်။ အဲဒါလေးတွေသိတာအဲသဘာဝယုတ်ကဝိပဿနာကျူရတယ်ဒီဝိပဿနာကျူရတဲ့သဘာဝယုတ်တွေက၁၈ခုကိုဒီမှာပြရတယ်ပထဝီအာဘောဒေဇောဝါယောမဟာဘုတ်၄ပါးသာဒီနှုတ်တဲ့နေပါလေအားမဆက်ပါဘူးလားမျက်စိနာနာလျာကိုအကြည့်ယုတ်က၅ပါးနားလည်းမှတ်ဖို့လွယ်ပါရဲ့မျက်စိနှာခေါင်းအဲမျက်စိရဲ့နားရဲ့နှာခေါင်းရဲ့လျာရဲ့ကိုယ်ကိုယ်တဏ္ဍာကြည့်တာပဲ ဒါဘယ်ကမှကျန်ကျန်ပမာလောက်ယူရတာမဟုတ်ဘူးကိုယ်တဏ္ဍာရှိနေတာလေပြီးတော့မြင်ရတဲ့အခြင်းတို့အသားတို့မြင်ရတဲ့အခြင်းကြားရတဲ့အသားနဲ့အခြင်းအသားနာရတာအတွေ့အာယုယုတ်က၅ပါးအဲဒီယုတ်တွေအာယုတ်တယုတ်တွေနောက်မိမစီကြောင်မျိုးစေယုတ်ယောက်ျားစီကြောင်မျိုးစေဘာဝယုတ်ခေါ်တယ်ဒီဒီဘာဝဘုံဘာဝတဲ့ပါဠိလိုခေါ်တယ်ဘာဝယုတ်စီကြောင်ယုတ်ပါပဲအဲဒီယုတ်က၂ပါး နော်အသက်နှလုံးအာဟာရသိရရုပ်သူကသိမြတယ်နဲ့ရောလို့မရဘူးအသက်ဆိုတာလည်းသိမြတယ်ရောလို့မရဘူးနှလုံးယုတ်ကလည်းပဲသရအားထဲတော့သိကြည့်ရနှလုံးယုတ်အာဟာရဆိုတာလည်းစားတော့တဲ့စာရတဲ့ပါလေအစီအစဉ်ဝဇာတာသူကတခုဘာနဲ့ဘာနဲ့မှရောလို့မရဘူးသူကသိကြရုပ်သုံးပါအဲ့ဒါအကုန်လုံးဆက်ကြည့်ပါရှိပါပြီအဲ့ဒါတွေကိုတစ်ခေါက်စီတော့ဆိုပြီးတော့ဘုရားပြောသားမယ်အောက်အဆက်ကြည့်ကြသွားမယ်တော့ပြီးမှာမဟုတ် ပထဝီအာဘောသေဇောဝါယောမဟာဘုတ်လေးပါပထဝီအာဘောသေဇောဝါယောမဟာဘုတ်လေးပါသို့ဆိုသာရတယ်မဟုတ်တယ်သေဇော ပထဝီဆိုတာခက်မှာကျမ်းမ်းတဲ့သဘောတဲ့ကိုယ်ထဲမှာခဲမှာကျမ်းမ်းတဲ့နေရာရင်တွေ့ရတာတွေကပထဝီဓာတ်တွေပဲစမ်းသာကြည့်လို့ရှိရင်ဆိုင်ခဲနေရာချင်းခဲမှာကျမ်းမ်းတဲ့နေရာချင်းတွေ့ရတယ်နူးညံ့တယ်ချောညက်တယ်ဆိုတာလည်းအတူတူပဲသူ့ပဲဒီလိုလားအဲဒါဆိုင်ခဲ အထေဝတ္ထုအထေရရအနေရရင်တွေ့ရတာတွေကဘသူရတွေပဲအမှားကန်သဘောတွေတဲ့လို့အာဘောဆိုတာကတော့အရေးသဘောအဆိုသဘောအဆိုရသဘောလို့ကကိုယ်ထဲမှာဒါလည်းပဲအရေးလည်းရှိတယ်ဆိုထိုင်းနေတာလည်းရှိတယ်လို့ကအာဘောတေဇောဆိုတာကတော့အပူအမှုအခိုးမှုသဘောပဲဝါယောဆိုတာတောင်းနှင်းထောက်ကန်တဲ့သဘောတောင်းနှင်းတယ်ထောက်ကန်တယ်လှုပ်ရှားတယ်အဲဒါဝါယောအင်းဟိုလက္ခဏာတွေလည်းရှိပါတယ် အခုတော့ဘယ်လောက်ပဲသွားမယ်မထူဤအာဘောတေဇောဝါယောအဲ့ဒါကမဟာဘုယုတ်ကြီးလေးပါတဲ့နေရာတကာမှာရှိတဲ့ယုတ်တွေကဘုံတော့ဒီမဲ့မှာလည်းရှိတာပဲဟိုကိုယ်ဝတ်ထားတဲ့အဝတ်အစားတွေမှာလည်းပထူဤမာလာရှိတာပဲအာဘောအဆိုးလာရှိတာပဲတေဇောလည်းရှိတာပဲအဲအေးအေးတော့ဘူးတို့ဒီမှာရှိတာပဲဝါယောဆိုတဲ့တောင်းတဲ့သဘောတင်းတဲ့သဘောရှိတာပဲ ဆွဲယူလိုက်တဲ့ခါလေးလှုပ်ရှားယူချလာတဲ့သဘောမျိုးရှိတာပဲအကုန်လုံးနေရာတကာမှာရှိတယ်ဒုချောင်းမှလည်းရှိတာပဲအမုံလေးတစ်ခုမှဆိုရင်ဘလောက်သေးမွားတဲ့အမုံပဲဖြစ်ဖြစ်ဒီပရိဘာဝတေသောဝါဒီလေးခုကတော့ရှိနေတယ်ဒါတော့မကသေးပါဘူးနောက်အများကြီးရှိသေးတယ်အဲဒါဒါအရင်ကဖြစ်တဲ့မဟာဘုတ်မဟာဘူတမဟာဘူတကြီးကျယ်တဲ့အမှန်တရားကြီး၄ပါးပေါ့တကယ်ဟုတ်နေတဲ့တရားကြီး၄ပါးတဲ့ခါ ရှိကံတရားကြီး၄ပါးယုတ်ရှိကံယုတ်တရားကြီး၄ပါးအဲပြီးတော့အောက်ဘုအောက်ဘိုက်ပါကြပြီမျက်နာမှာမျက်စိနာနာလျာကိုအကြည့်ယုတ်၅ပါးမျက်စိနာနာလျာကိုအကြည့်ယုတ်၅ပါးသို့ စာဟိုနေပါပါဠိညီတွေနဲ့တော့သကုပဇာရဟောတာပဇာရအာနာပဇာရဇင်ဝပဇာရကာယပဇာရဒါတို့ခေါ်တယ်လူလူပါပဲပါဠိနဲ့ခေါ်ရင်ဒါပါဠိပါဠိနဲ့ဟောတာလို့ပမာဏလည်းပဲမျက်စိကြည်နာကြည်နှာခေါင်းကြည်လျှာကြည်ကိုယ်ကြည်တူတူပဲအဲမျက်စိမှာအစင်းထင်လောက်အောင်မှန်ထဲမှာရိပ်ထင်တာလို့ပဲမျက်စိထဲမှာအစင်းရိပ်ထင်လောက်အောင်ကြည်လင်းနေတဲ့သဘောသူက အသိအကြီးခေါ်တဲ့နားကလည်းအပန်ထင်လောက်ကြည်တင်တဲ့သဘောနားကြီးခေါ်တဲ့အနံ့ထင်လောက်ကြည်တင်တဲ့နှာခေါင်းထဲကအကြည်ဓာတ်ကနှာခေါင်းအကြီးနှာကြီးခေါ်တဲ့အရာသာထင်ပေါ်လောက်ဒီကလည်းတစ်မျိုးပဲဒီပြနေရမပြီးဘူးလက်နဲ့တို့ကြည့်လို့ခြုံမချင်မမပြီးဘူးဆရာတို့ကြည့်မှပြီးတာသူ့ပဲရှင်အချိုးချင်းအသဖာငါခါဆိုတဲ့အရာတွေကိုလျာနဲ့မှပြီးတာသူအဲဒီမှာအရာသာထင်ပေါ်လောက်ကြည်နေတဲ့ဆရာရဲ့ ရုပ်တရားကြီးရုပ်လူရတပါကိုကြီးရုပ်စွာကိုတစ်ကိုယ်လုံးမှာသွေးသားသိုးနေတဲ့နေရာတွေနေရာတိုင်းလိုပဲရှိပါတယ်ဆိုဘယ်နေရာမှအလားမရှိဘူး။ဒါကြောင့်အတွေ့အထိကဘယ်နေရာမှမဆိုသူအတွေ့အထိပြီးနေတာပဲ။အပြားလေးနဲ့လိုက်ပြီးတို့ကြီးဘယ်နေရာကဖြစ်ဖြစ်အဲ့ဒါအတွေ့အထိပြီးနေတာပဲ။အဲဒီလိုအတွေ့အထိထင်ပေါ်လောက်အောင်ကြည်လင်တဲ့ကိုကြည်ရုပ်တဲ့ဒီကိုယ်လုံးမှာအများကြီးပါပဲ။ အများကြီးပဲလက်ညှိုးတစ်ချောင်းနဲ့တင်လည်းပဲအများကြီးပဲမရင်တော့နိုင်အောင်အများကြီးရှိတယ်ကိုယ်တကိုယ်လုံးဆိုတော့ပြောကြရမရှိဘူးအများကြီးရှိပါတယ်အဲဒီအဲဒီအကြည့်ရုပ်တရားမျက်စိကြည့်ကမျက်လုံးထဲတင်ရှိတယ်နားကြည့်ကနားထဲမှာသာရှိသတိဉာဏ်မှာမရှိဘူးနှာခေါင်းကြည့်ကလည်းနှာခေါင်းထဲမှာရှိတယ်ဆရာကလည်းဆရာပေါ်မှာသာရှိတယ်ကိုယ်ကြည့်ကတော့တကိုယ်လုံးတွင်းရောပြင်ရောအကုန်လုံးဥရဲအသေးတဲ့နေရာကမှာရှိနေတယ်သူကတော့အဲဒီကြည့်ရုပ်တရား၅ပါး အသင်အပန်အနာအရသာအတွေ့အာယုံယုတ်၅ပါးအသင်အပန်အနာအရသာအတွေ့အာယုံယုတ်၅ပါး သက်ပါဘူးမြင်ရတဲ့အဆင်းကြားရတဲ့အသံသူကမျက်စိနဲ့ကအထက်ကအကြည့်ယုံ၅ပါးနဲ့သူကအာယုံယုံ၅ပါးကိုမျက်စိအာယုံကအဆင်းကိုမြင်ရတာနားဤအာယုံကအသံကြားရတာနှာခေါင်းဤအာယုံကအနာနာရတာလျှာဤအာယုံကရတာအဲရတာပြီးရတာကျိုးချင်းသဗ္ဗငါကအဲကိုဤအာယုံကတော့တွေ့ရှိရတဲ့ဥစ္စာဒါကြောင့် အစင်းအသာအနအရသာအတွေ့တဲ့၅ခုအဲဒါကအာယုံယုတ်တည်တဲ့ကုသနာသူသနာမှာဒီဥစ္စာတွေအာယုံနေပဲကုသနာကလည်းအစင်းကြည့်တာ၊ဒုညသနာကလည်းအစင်းကြည့်တာပဲကုသနာနဲ့မြင်ရ၊ဒုညသနာနဲ့မြင်ရတာတို့တူအသာအနအရသာအရသာကတော့ကိုယ်တဏ္ဍာသူတဏ္ဍာရှိနေမယ်ဘယ်သူမှဆရာနဲ့တော့ရက်မကြည့်ဘူးဒါကတော့ရှိရရှိနေတာပဲဆိုတော့သမင်းဟင်းတွေစားကြတယ်မှသူကရတာကသင်ကြား အတွေ့ရတဲ့ကိုယ်တဏ္ဍသူတဏ္ဍရှိနေတာပဲအဲဒီအတွေ့အာရုံ၅ပါးအဲဒီမှာအတွေ့အာရုံ၅ပါးအဲအာရုံ၅ပါးထဲမှာအတွေ့ဆိုတာကတော့တရားကိုအားဖြင့်တော့သူကအတိအချမရဘူးအသင်းဆိုတာကအတိအချပဲအတန်ဆိုတာအတိအချအနတ်ဆိုတာအတိအချပဲရတယ်တော့အတိအချအတွေ့ကတော့အတိအချမဟုတ်ဘူးလို့အတွေ့ဆိုတာရှိကပထဝီအာဘောတေဇောဝါရောက်ဆိုတဲ့မဟာဘုတ်ယုတ်ကြီး၄ခုတည်းက ပထဝီရတေဇောရဝါရောဒီသုံးခုကိုတွေ့တာတွေ့တာအဲတော့အတွေ့ဆိုတာရုပ်အသိမဟုတ်ဘူးသူကညောရှိကမဟာဘုရား၄ခုအကြည်ယုတ်က၅ခုကိုးခုရတယ်ဒီကအာယယုတ်က၅ခုဆိုရင်ချင်း14ခုပြရမှာဒါပေမဲ့14ခုကို73ခုပဲကြည့်တယ်တွေ့ယုတ်ကဒီကိုပြီးကြမရဘူးသူကအဟောင်းမကျင်မဟာဘုသုံးပါးပဲကျင်တယ်ဒါကြောင့် အတွေ့ဆိုတာပတေဝါမဟာဘုပ္ပင်ဒီအတွေ့ဆိုတာအဲပပထဝီခြေကဒေဇောဝါကဝါရောပေါ်လေပတေဝါပထဝီခြေဇောဝါရောဒီမဟာဘုသုံးပါးကိုပဲအတွေ့လို့ခေါ်တာအတွေ့ဆိုတာတိရယုံမရှိဘူးဒါကြောင့်သူ့ကိုကဏ္ဍတစ်ခုမတိုးရဘူးသူ့အတွက်နဲ့သူက၄ခုပဲရတယ်အာယုံယုံ၅ပါးဆိုပေမဲ့လည်းသူ့အတွက်ကမတိုးဘူးဟိုကမဟာဘုတွေပဲပြန်ပြည့်နေလို့သာရုပ်ဒီအတွက်ပိုးနေလို့ဆိုတော့ဒီကသဘောပေါက်အောင်လို့ဒီမှာဒါလေးထည့်ထားတယ် အတွေ့ဆိုတာပတ္တိအားအတွေ့ဆိုတာဟာပထဝီတေဇောဝါယောမဟာဘုသုံးပါးကိုခေါ်သည်ရုပ်သီးချအသိမဟုတ်တကယ်ဆိုရမယ်အတွေ့ဆိုတာပတ္တိဝါမဟာဘုပင်ဒီအတွေ့ဆိုတာပတ္တိဝါမဟာဘုပင်ဒီ တွေးဆိုတဲ့အာယုံယုတ်ကတော့သီးသယုံမဟုတ်ပထဝီအတွေ့လည်းရှိတယ်တေဇောအတွေ့လည်းရှိတယ်ဝါယောအတွေ့လည်းရှိတယ်သုံးခုပဲအခုထိတဲ့ထိတဲ့နေရာစူးစိုက်ပြီးတော့မှကြည့်ထိတယ်ထိတယ်ဆိုရင်ဆက်မှာကျမ်းမ်းသာရင်လည်းဖြစ်ရမယ်နူးညံ့ချောညံ့သာရင်လည်းဖြစ်ရမယ်အဲ့ဒါပထဝီရပဲပူတာအေးတာနှွေးတာရင်လည်းဖြစ်ရမယ်တေဇောရပဲတောင်ထဲမှာလှုပ်ရှားတာရင်လည်းဖြစ်ရဝါယောရပဲအဲဘိုက်ကဖောင်းနေပိနေမှနေလို့ရှိရင် ။ကောင်းတယ်လာလိုက်ပင်ကျသွားလိုက်တောင့်တဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွေ့နေတာဝါယောဓာတွေ့နေတာပဲ။အဲ။ကိုယ်ရဲ့ဆန်းနေမှတဲ့ခါလဲလက်ထဲကနေပြီးတောင့်တဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွေ့နေတာဝါယောဓာပဲ။အဲဒီနေရာကထိရထိရမှလို့ရှိရင်အဲဒီထိရမှတဲ့နေရာထိရကနေပြီးတော့ကျမ်းနာတာနုညံတာချောညက်တာတွေ့နေတာဘဒူရီဓာတွေ့နေတာပဲ။အေးတာပူတာပူတယ်အေးတယ်စသည်ဖြင့်အဲဒါတွေမှတ်တဲ့အခါပူတာအေးတာတွေတွေ့နေရတယ် အဲဒီပူတဲ့အေးတဲ့သဘောတွေကဒါတွေကသေသောရတွေပဲဒါအတွေ့ဒါကြောင့်အတွေ့ဆိုတာပတ္တိဝါမဟာဘုဂင်နီ73ခုရသွားတယ်လို့မိမဖြစ်ကြောင်မျိုးစေ့ရုပ်ယောက်ျားဖြစ်ကြောင်မျိုးစေ့ရုပ်ဘာဝရုပ်ကနှစ်ပါးတယ်အဲဒါဘာဝရုပ်ခေါ်တယ်မိမဖြစ်မဲ့ပုဂ္ဂိုလ်တွေပြိတ္တိတွေကလည်းဒီယုတ်ကပါလာတယ်။ယောက်ျားဖြစ်ပုဂ္ဂိုလ်တွေပြိတ္တိတွေကဟိုအမှန်ဆန်းကျယ်ပါတယ်သူက ရုပ်အသေးလေးပဲသေတဲ့နေကစားကလိုက်ရုပ်ကလေးဆိုမျက်စိနဲ့မမြင်ရဘူးမနသေးမွားတဲ့ရုပ်ကလေးထဲမှာအဲ့ဒီထဲမှာဒီရုပ်တွေပါလာတယ်ဒီဥစ္စာမိမဖြစ်ဖို့ရအဲမျိုးစိအကြာဖြစ်ဖို့ရမျိုးစိဒီဥစ္စာတွေပါလာတယ်ဒါလေးပါလာတယ်တစ်ဖြည်းဖြည်းနောက်ကြီးလာတဲ့ကပုံသဏ္ဍာန်ဖြစ်လာယောက်ျားမိမပုံသဏ္ဍာန်ယောက်ျားပုံသဏ္ဍာန်ဖြစ်လာတယ်အဲ့ဒါမိမဖြစ်ကြောင်းမျိုးစိယောက်ျားဖြစ်ကြောင်းမျိုးစိဘာဝရုပ်ကနှစ်ပါးအဲမိမ ေသနာမှာမိမစီကြောင့်မျိုးစီရုပ်ရှိတယ်ယောက်ျားလေးသနာမှာယောက်ျားစီကြောင့်မျိုးစီရုပ်ရှိတယ်ဒီဘဝရုပ်ကနှစ်ပါးဒါကတော့အဲဆိုပြီးပါအောင်လို့ဆိုရအောင်မှာပါမြင်ကြရတယ်ဆိုလို့ချင်းမိမစီကြောင့်မျိုးစီယောက်ျားစီကြောင့်မျိုးစီဘာဝရုပ်ကနှစ်ပါး ကြောင့်ပြုပြီးယောက်ျားရဲ့မိန်းမရဲ့လို့ခေါ်ပြီးတော့နေကြတာဒီယုတ်ကလည်းသူကအိဋ္ဌိန္ဒြိယနဲ့ဥရိပိန္ဒြိယနဲ့လို့ခေါ်တယ်အိန္ဒြိယုတ်တွေတဲ့သူယောက်ျားတဏှာယုတ်တွေယောက်ျားစီကြောင့်မျိုးစီယုတ်ကသူကသွားမိုးနေမိန်းမတဏှာယုတ်တွေကိုမိန်းမစီကြောင့်မျိုးစီယုတ်ကသွားမိုးနေအဲတော့ယောက်ျားအမူအရာမိန်းမအမူအရာတွေအကုန်လုံးလျှောက်ပြီးတော့ဖြစ်ကုန်တယ်လို့နာဆန်းကျင်တဲ့ဥစ္စာ တရားလေးတဲ့ကာလစာရဲပေတဲ့မှာပါယောက်ျားကမိန်းမဖြစ်သွားတာရှိတယ်မိန်းမယောက်ျားဖြစ်တာရှိတယ်ကြောင်းလဲတာတွေဘောရိယသတိသားဆိုတာရှင်မာကေကြီးကိုပြင်မှားလို့မိန်းမဖြစ်သွားယောက်ျားကနေယောက်ျားစင်စေကမိန်းမဖြစ်သွားအဲ့ဒါယောက်ျားဖြစ်ကြောင့်မျိုးစုပ်တွေကွယ်သွားတာလေသူကအကုသကညောင်းအကုသကညောင်း ကြီးလေးတဲ့ဉာဏ်နာပုဂ္ဂိုလ်သွားပြီးမတော်မတရားပြင်မာလို့ပြင်မာတဲ့စိတ်ကလေးဘာမှမလုပ်သေးဘူးစိတ်ကူးယုံနေနဲ့အဲဒီအကုသိုလ်ကနေပြီးတော့သွားမိုးလာတော့သူ့မှာယောက်ျားဖြစ်ဖို့ရာသပြိတ္တိကပါလာတဲ့မျိုးစိယုတ်ဒီဘုံဘဝယုတ်လို့ခေါ်တယ်ယောက်ျားဖြစ်မျိုးစိယုတ်ပါပဲဗမာလိုပြောတာပဲရှင်းပါတယ်အဲဒီမျိုးစိယုတ်တွေကွယ်သွားပြီးတော့မိန်းမကြီးကြောင့်မျိုးစိယုတ်တွေသူ့တဏ္ဍာဖြစ်လာတာကိုဖြစ်လာတော့မိမစိတ်တွေကလည်းပေါ်လာတယ် ဘုံသာနာတွေရောအကုန်လုံးပြောင်းလဲသွားတယ်မနာစားကြပါတယ်သူကအခုလူတွေအများနာလဲတာလို့ရှိရင်ခွေးယူကြိုက်လို့ရှိရင်ခွေးယူခွေးယူခွေးယူစိတ်ပေါက်တာနဲ့တော့နည်းနည်းတူပါလိမ့်မယ်သူကအဲ့ဒါလူလူစင်စဲကနေခွေးယူကြတဲ့ပုဂ္ဂိုလ်ခွေးယူစိတ်ပေါက်တာခွေးစိတ်တွေကနေဒီလိုလုံးပြတ်နှံသွားတယ်ခွေးစိတ်တွေပေါက်တယ်ဒါကတော့ခွေးတော့ဖြစ်မှာတော့စိတ်တယ်ပဲဘုရားကလည်းရုပ်ဝတ်ကိုကြောင်းတယ်စိတ်လည်းကြောင်းရုပ်လည်းကြောင်း သောရိယသတိသာမိမတခါတည်းဖြစ်သွားတာဒါနဲ့သူယောက်ျားစင်စီကမိမဖြစ်သွားတဲ့စိတ်သာနဲ့သူအဲ့ဒီမျိုးကထွက်ပြေးဆဲပြေးပြီးတော့တက္ကသိုလ်ကြောက်တဲ့အခါမှာအဲ့ဒီသူ့ကိုသူကလည်းပဲတတိသာဆိုတော့ရုပ်ရည်ကစရတယ်ကလည်းသမ္မာပြညာနေမှာပါပဲသမ္မာပြညာမူတာဟိုရောက်တဲ့အခါကာလလည်းသူ့ကိုอืมဖြစ်ခင်တဲ့ပုဂ္ဂိုလ်ရှိတာနဲ့အဲ့ဒီတတိသာတယောက်နဲ့သူအိမ်အောင်ပြုနေမသားတော်တယောက်မိုးလေတယ်သူကอืมအဲဒီကနောက် ဇမာကစ္စည်းကိုပြန်ပြီးကြောလိုက်တဲ့အခါကာလမှာပြန်ပြီးတော့ယောက်ျားပြန်ဖြစ်လာတယ်သူကအဲဒီဘဝရုပ်တွေမိမတရားမျိုးစရုပ်တွေကြောက်တော့ယောက်ျားတရားမျိုးစရုပ်တွေဖြစ်လာတော့တခါယောက်ျားပြန်ဖြစ်လာယောက်ျားပြန်ဖြစ်ပြီးတော့နောက်ဘာဝကဖြစ်သာသနာဝင်ပြီးယဟန်ပြုယဟန်နာတော်ဖြစ်ပြိဋိဘာနာဇာန်သွားပြီးဟုတ်ပါအဲဒီမှာဒီဘာဝရုပ်ကယောက်ျားမိန်းမတို့ဤသဏ္ဍာန်မှာ သူကသွမ်းဖို့ပြီးတော့နေတယ်မိမပြပြမျိုးစေရုပ်အဲမိမစိတ်နေစိတ်ထားတွေရောပုံသဏ္ဍာန်ထေရတွေရောအဲ့ဒါတွေဖြစ်လာတယ်ဒီရုပ်ကဒီကိုယ်လုံးပြန့်နှံ့နေတယ်သူကလည်းယောက်ျားပြပြမျိုးစေရုပ်ယောက်ျားသဏ္ဍာန်ဒီကိုယ်လုံးပြန့်နှံ့တယ်ဘာဝရုပ်နှစ်ခုတဲ့သူနောက်သက်နှလုံးအာဟာရအတိအကျရုပ်ကသုံးပါးဒါကတော့သိဉာဏ်နဲ့ရောလို့မရဘူးအသက်ဆိုတာကအသက်ရှိကြောင်း အသက်ရှင်ကြောင်းဖြစ်တဲ့ရုပ်ပေါ့လေသူလည်းအသက်ရုပ်လို့ခေါ်ရတယ်အသက်ရှင်နေတဲ့အကောင်တော့မဟုတ်ဘူးသူကသူလည်းဖြစ်ပြနေတဲ့သဘောပဲဟိုရင်အဆိုရသဘောမျိုးလို့ပေါ့အသက်ရုပ်တူကတရုပ်နှလုံးရုပ်တဲ့စိတ်ကြီးကအာဟာရရုပ်တဲ့အသာဟာရထဲမှာပါတဲ့ယူမျိုးပါပဲကိုယ်ထဲနဲ့ပဲဒီအာဟာရရုပ်ကြီးရှိတယ်အဲရုပ်တန်းရုပ်တိုင်းမှာအာဟာရရုပ်နဲ့တွဲရကြည့်ရတယ်နောက်ကြတော့ဟိုကလပ်ဖွဲ့တဲ့ခါကျတော့ဒါပါလာတယ်ဆိုရမယ်အသက်နှလုံး ဟာရာပိယယုတ်က၃ပါးအသက်နှလုံးအဟာရာပိယယုတ်က၃ပါး တ်တွေအားလုံး10နှစ်ရှိပါစီပြီဝိပဿနာရှိရတဲ့ရုပ်တွေဒါတွေပဲဒီကအောက်ကလင်္ကာလေးနဲ့မှတ်ကောင်းပုတ်လေးကြည်ငါအာယုံငါနှစ်ပါးဘာဝနီခန္ဓာနင်းနေမဆိုးနေမဆိုးနေကြပြောမယ်နေဩနေဩသာပုတ်လေးအဲပုတ်လေးဆိုတဲ့နောက်ဥမ္မကကလေးကဘိုးနေတာကိုပြောတာမပါရဘူး

ဘုံလေးဘုံနောက်ကမပါရဘူးကြီးငါကြီးနောက်ကမပါရငါနောက်ကတော့ရှင်းဘုံလေးကြီးငါအာယုံနောက်ကဥမာလေးပိုးနေတဲ့အာယုံငါဘုံလေးကြီးငါအာယုံငါနှစ်ပါးဘာဝနဲ့ဘာဝယုတ်ကနှစ်ပါးဆိုင်ဆိုဆိုပြန်လာလဲပါ ပုံလေးကြီးငါအာယုံငါနပဘာဝအမိပုံလေးကြီးငါအာယုံငါနပဘာဝအမိ ခုအကြည်ယုတ်က5ခုအယုတ်က5ခုပေါင်းလိုက်လို့ရှိရင်ကနာရဆို14ခုရှိတာပေါ့ဒါပေမဲ့လည်းခုနကအာယုံ၅ခုတည်းကအတွေ့ဆိုတဲ့အာယုံကကနာမတွေ့ရဘူးတော့သူတစ်ခုပြန်နှုတ်ရမယ်ဆို14 14ခုမြေ73ပဲရှိပါသေးတယ်။နောက်ဘာဝယုတ်က2ပါးထဲ15ခုရှိပါသေးတယ်။ဟုတ်လေကျင်ကအာယုံက2ပါးဘာဝမြေ15ခုရပါသေးတယ်။ သီကြ၃ပါးတဲ့သီကြယုတ်က၃ခုရှိတာကောနော်အသက်နှလုံးအာဟာရ၃ခုထည့်လိုက်တော့53နဲ့3နဲ့ပေါင်း78သီကြ၃ပါး78ဖြာတဲ့78ခုရှိတယ်သဘာဝယုတ်တဲ့သဘာဝလက္ခဏာအသီးချသဘာဝလက္ခဏာရှိတယ်သူကသူအသီးချသဘောလေးတွေရှိတယ်တရားတွေတဲ့သဘာဝယုတ်လို့ခေါ်တယ်သဘာဝယုတ်လို့လည်းခေါ်တယ်နိဗ္ဗာန်ယုတ်လို့လည်းခေါ်တယ် သီကြသုံးပါသက်จิตပြသဘာဝယုံမီသီကြသုံးပါသက်จิตပြသဘာဝယုံမီသီကြသုံးပါသက်จิตပြသဘာဝယုံမီ အာယုံကနှစ်ပါးဘာဝနေရတာ15ပါးအဲ15တဲ့ပြီးကြ3ပါပြီးကြ3ပြီးကြရုပ်3ခုပါထည့်လိုက်လို့ရှိရင်18ခုရှိတယ်အဲသဘာဝရုပ်ကြီးခေါ်သည်နိဗ္ဗာန်ရုပ်လည်းခေါ်တယ်ရူပရုပ်လည်းခေါ်တယ်သဘောလက္ခဏာအသီးသီးရှိတယ်တဲ့သူကတစ်ခုနဲ့တစ်ခုနဲ့မရောဘူးသားတွေကမျက်စိဆိုတာဒီဒီရုပ်တွေနဲ့ဘာမှမရောဘူးမျက်စိနဲ့နားနဲ့နှာခေါင်းတွေတစ်ခုတစ်ခုနဲ့ဘာမှမရောဘူးသီးခြားပဲအစင်းတို့အသားတို့အနံ့ရတာဒါတွေလည်းသီးခြားတွေပဲ ဟိုပထဝီအာဘောဒေဇောဝါဒါရီရတဲ့တိကျတယ်ခုနဲ့ခုနဲ့ရောလို့မရဘူးဘယ်ဟာနဲ့ဘယ်ဟာမှပေါင်းလို့မရဘူးအဲအတွေ့ဆိုတာလေးတစ်ခုပဲအတွေ့ကတော့ဖြင့်အဲပထဝီဒေဇောဝါရောဆိုတဲ့ဒါသုံးပါပဲအဲ့ဒါကတော့ပေါင်းလို့ရတယ်သူကတော့အရေးအတွက်မတူသိညာတွေအကုန်လုံးရေကိုတစ်ခုစီတစ်ခုစီပဲသဘာဝသဘောတရားတွေပြီးပြီးရတယ်တရားတွေတဲ့ဒါသဘာဝရောက်ခေါ်သည် အဲ့ဒီသဘာဝရဲ့ဝိပဿနာရှုရတယ်သဘာဝယုတ်တာပရမဝိပရှုရပြီးအမြည်ကျင့်နေတယ်လားကိုကိုစီကပေးလိုက်တဲ့အမူကမှားတာဘုံရတဲ့ကပဲသာသီမှားလားမပြောရပါဘူးဆိုဒီတော့ကတော့ကြည့်ပေးတဲ့မူရင်းကရှာလို့ရခုရှာလို့မရဘူးအာမရတိပဲနေရာမှာဘုန်းကြီးစာမူထဲမှာလည်းဒီပဲရှိစာအုပ်မူထဲမှာဟိုထဲမှာရှိပါတယ်လို့ကအဲခြေကဝိပဿနာခြေကတရားတော်ထဲမှာဒါတွေအစီအစဉ်တွေပါ သဘာဝယုတ်တပရမဝိပရှုရသည်သဘာဝယုတ်တ38ပါးဟာပရမအစ်ပဲတဲ့ဒါဝိပဿနာရှုရတဲ့တရားတွေဆိုရမယ်သဘာဝယုတ်တပရမဝိပရှုရသည်သဘာဝယုတ်တပရမ ပိပရှိရသည်သဘာဝယုတ်တာပရမဝိပရှိရသည် နိဗ္ဗာန်ယုတ်ရူပယုတ်အလုံး18ပါးရှိတယ်အဲဒီဟာပရမယုတ်အစ်စ်တွေပဲပရမထာအရင်တရားရှိတဲ့တရားတွေပဲဒါဝိပဿနာရှုကောင်းတဲ့တရားတွေလို့ဆိုလိုတယ်အခုရှုမှနာတာတွေရှုနေတာပဲမျက်စိကမြင်တိုင်းမြင်တိုင်းရှုနေတာမျက်စိယုတ်ပါတယ်နားကကြားတိုင်းရှုတဲ့ခါနာယုတ်နှာခေါင်းကနားနဲ့ရှုတဲ့ခါနှာခေါင်းယုတ်လျှာရတာဒီတဲ့ခါလျှာယုတ်ကိုယ်ကတွေ့တဲ့ခါကိုယ်ယုတ် ပြီးတော့မြင်တဲ့အခါကလာမြင်ရမှအဆင်းရုပ်ပါသွားတယ်နောက်ကြားရင်အတန်ရုပ်နာတဲ့အခါနာရုပ်စားတဲ့အခါရတာရုပ်တွေ့တဲ့အခါမှာပထူရဝတ္တိသောဝါရောအဲပထူဤတိသောဝါရောအဲအဲ့ဒါတွေပါသွားတယ်သူအဲဒီညာတွေလည်းပဲထိုက်ပြရလို့သာနောက်ကျတော့ပြောရတယ်လေသိသိတွေရှိတယ်အဲ့ဒီကသဘာဝယုတ်တရားဝိပဿနာရှုရတဲ့တရားတွေပဲ ကျင်းရုပ်ဆယ်ရာပြညတာရှုစရာမလိုဘူးရုပ်28ခုတည်းရှိတဲ့နဲ့ကအကွာ17ပါးဝိပဿနာရှုရတယ်ဘာဝရုပ်17ပါး27ပါးဆိုတော့10လိုနေသေးတယ်အဲဒီ10ကတော့ကိုပြညရုပ်တွေခေါ်ရတယ်ဒီဥစ္စာတွေအာသာသတ္တကာယဝိညာဉ်သုတိဝိညာဉ်လောဘတာမုဒ္ဒတာမြတ်တာဥပ္ပတိယတာမိသရတာအိသတာဆိုတဲ့ရုပ်တွေ10ကြီးသေးတယ်သူကအဲဒီ10ရုပ်တွေကတော့ ဝိပဿနာရှုရမလိုပါဘူးတဲ့သူတို့ကလည်းပြဉ္ညာယုတ်တွေပဲသဘာဝယုတ်တွေအမှုရတွေပဲအဲကျွင်းယုတ်ဆယ်ပြာပညာသားရှုရမလိုသည်ဆိုတော့အဲဆိုရမယ်ကျွင်းယုတ်ဆယ်ပြာပညာသားရှုရမလိုသည်ကျွင်းယုတ်ဆယ်ပြာပညာသားရှုရမလိုသည် ရုပ်7ပါးကြီးညတာဖြစ်တယ်ရှုကြမလို့အဲ့ဒီရုပ်7ပါးကဘာတွေအောင်ဆိုအောက်မှာပြထားတယ်10နဲ့7တွေပဲကအာဂါသဒနှိဝိညာပောလာနုခမိအာဂါသဒ ဟင်းလင်းဆိုတဲ့သဘောပေါ်တယ်အခုဟင်းလင်းအာသာသလိုပဲရုပ်နှစ်ခုရုပ်ကလနှစ်ခုတို့အကြာကြာတယ်ကလတစ်ခုနဲ့တစ်ခုနဲ့မရောပဲနဲ့ကွဲပြားနေတဲ့သဘောအဲဟိုဒဲနှစ်ခုကျင်ထားလို့ရှိရင်ဒဲနှစ်ခုပဲကြာဟာလည်းနှစ်ချောင်းကျင်ထားလို့ရှိရင်လည်းနှစ်ချောင်းကြာအဲ့ဒီလိုပဲကလတစ်ခုနဲ့တစ်ခုနဲ့ကြားထဲမှာ မရောမစပဲနဲ့ပြီးကြဖြစ်နေတဲ့ကွက်လာဟာသူအာဂါသရခေါ်တယ်သူကအိမ်နဲ့ဆောင်းကြားတဲ့ကကွက်လာဖြစ်နေတဲ့မြေလိုပဲဆိုတာဒီလိုပဲအာဂါသဓာတ်တဲ့ယူတန်းယူယုတ်ကလတိုင်းယုတ်ကလတိုင်းမှာဟိုယုတ်ကလနဲ့ဒီယုတ်ကလနဲ့မရောပဲနဲ့တခြားတခြားကြီးကွဲနေအင်းလင်းအင်းလင်းပြင်သဘောရှိတဲ့သဘောကိုအာဂါသရကိုခေါ်သေးတယ်အဲလူမှာဆိုလို့ရှိရင်အခုပဇာပေါက်တို့ဒီလိုမျိုးလုံးပေါက်တို့ဒီလိုဥစ္စာတွေနှာခေါင်းပေါက်တို့အဲဒီတော့ဟာဒီအာဂါသရခေါ်တာပဲရှင်းရှင်းသဘောရှိနေတာပေါ့ အဲပါတွေကပြင်းညပဲတဲ့ပရမတ္ထအားဖြင့်တော့သဘောအနေနဲ့မရှိဘူးတဲ့အာဂတဘေးကအိမ်တစ်ခုဆောက်ထားလို့ရှိရင်ဟိုဘက်အိမ်ဒီဘက်အိမ်ထောက်စားပြီးလေကောင်ကနေပြီးခင်းလင်းမြင်လို့ခေါ်ရတာပေါ့အိမ်တစ်ခုမရှိဘူးဆိုလို့ရှိရင်ဒီဟာဒီလိုအိမ်အကြရလို့မခေါ်ရဒီနေရာမှာအိမ်ဆောက်လိုက်လို့ရှိရင်လည်းအဲ့ဒါပြောက်တော့မရှိကြအောင်အဲ့ဒါကြောင့်ဒီလိုအာဂတဆိုတာကတော့ပြင်းညပဲလို့က နှစ်ဝိညာဝိညာနှစ်ခုရှိတယ်လေကာယဝိညာဝိညာကိုအမူအရာနှုတ်မူအရာအဲဖြစ်ပေါ်စေတဲ့သဘောပဲအဲ့ဒါလေးကလည်းကာယဝိညာဝိဇိဝိညာဆိုတာဝိညာနှစ်ခုရှိတယ်လေသူလည်းပဲကျင်းညာပဲပေါ်လာနုခမီပေါ်လာတာပေါ်ပါတယ်ကိုယ်မှာသွားလို့လာလို့ပေါ်ပါပါရှိတယ်ညွန်းညွန်းညံ့ညံ့ရှိတယ်အလုံးလုံးကိုရခန့်ခန့်ညံ့ညံ့ရှိတယ်တ냐မမရှိနေတဲ့ခါကလာရင်ဒီအဲရုပ်တွေရဲ့ပေါ်ပါတဲ့သဘောနူးညံ့တဲ့သဘော ခံညာတဲ့သဘောတွေကရှိပါတယ်အဲ့ဒါတွေကလဟုတာမုရုတာကမညတာလို့ပါဠိလိုခေါ်တယ်ဒီမှာလဟုတာကိုပေါ့သည်မုရုတာကိုနူးညံ့သည်ပေါ့နုကမညတာကိုခန့်သည်မုရုဇုံရာပြုကိုဒါများထက်နေလို့ရှိရင်ခုတ်ဖို့ရာသူကအသင်သင်နေတာကိုခန့်တယ်လို့ခေါ်တယ်လာတို့ပါတော့ဆိုရင်လည်းပဲထိုးဖို့ရာသူကခန့်နေတယ်လို့ခေါ်တယ်အဲဒီလိုပဲကိုယ်တွေကရုပ်တွေလည်းပဲသုံးတစ်ခုအမူအရာတွေပြုဖို့ရာ ကျမ်းကျမ်းမှာမှာခန့်ခန့်ကျမ်းကျမ်းရှိနေလို့ရှိရင်ဒါသာမညတာလို့ခေါ်တယ်သူအလိုရှိတိုင်းပြုနိုင်နေတဲ့သဘောပေါ်တယ်အဲရွှေတို့ပါလို့ဆိုလို့ရှိရင်ကြီးညော်ညီကြီးတွေရှိနေရင်လက်စွပ်တို့လက်ကောက်တို့လုံးလို့မရသေးဘူးမခံသေးဘူးအမှုလက်စွပ်လက်ကောက်လုံးခုရသူကမလျောက်ပါသေးဘူးအဲအညီကြီးတွေထုတ်ပြီးတဲ့ကသန့်စင်နေတဲ့ရွှေဆိုလို့ရှိရင်ပြင်လက်စွပ်လက်ကောက်စသည်လုံးခုရသူကသင်လျော်နေတော့လားခန့်နေတယ်လို့ခေါ်တယ်အဲ့လိုမျိုးပဲဒီမှာရုပ်တွေကလိုရှိရတဲ့မှုကိစ္စပြုဖို့ရပြုနိုင်တော့

အာကာသဒာနိဝိညာကောလနုခန္တိသာသာဆိုတာယုတ်တခုရှင်းလင်းမြင်သဘော

ကိုယ်လိုဆန်းလို့ထိုင်လို့ထားလို့ပေါ်ပါရှိတယ်အဲကိုလိုရှိတဲ့အတိုင်းကိုယ်နဲ့ဆန်းနိုင်လို့ရှိရင်ဒါနူးညံ့တယ်လို့ခေါ်တယ်နူးညံ့တယ်လိုရှိတဲ့ကိစ္စပြုနိုင်တော့ဆန်းကကြံကြံရှိနေတယ်ဆိုရင်ခံကြတယ်လို့ခေါ်တယ်အဲဒီဟာတကူကြည့်ရင်သုံးခုလုံးဖြစ်နေတာပါပဲပေါ်ပါတယ်ဆိုရင်နူးညံ့တာလည်းဖြစ်တာပဲခံကြတာလည်းဖြစ်တာပဲတွဲရပဲဒီသုံးခုကတော့ကျမ်းစာမှာရှိနေတဲ့ရုပ်တွေမှာ အဲ့ဒီသဘောတတိတွေသုံးခုပါနေတယ်ပေါ်ပါတဲ့သဘောရှိတယ်ယုံနဲ့သွားနိုင်တယ်ထားနိုင်တယ်လုံနိုင်တယ်တိုင်နိုင်တယ်ပေါ်ပါတဲ့သဘောအဲကိုလိုရှိတဲ့အတိုင်းသွားနိုင်တယ်ထားနိုင်တယ်လုံနိုင်တယ်အဲဒါကတော့နူးညံ့တဲ့သဘောလိုရှိရဆွဲရနေတဲ့သဘောမျိုးလေပြီးတော့ခန်းကကြမ်းကြမ်းခန်းကကြမ်းကြမ်းရှိနေတဲ့သဘောကိုလိုရှိတဲ့အတိုင်းကျุလို့ရနေတဲ့သဘောဘာမှမဆိုလို့လို့ဖြစ်နေလုံနိုင်တဲ့သဘောတတိရှိနေအဲဒါခံကြနေတဲ့သဘော ဒါလဟုတာတဲ့မူရုတာတဲ့ကာမညတာတဲ့ပါဠိလိုခေါ်တဲ့အဲပေါ်ပါတဲ့သဘောနူးညံ့တဲ့သဘောခံကြမ်းတဲ့သဘောတရားရဲ့ကြီးအားရုပ်ရဲ့အမူအရာလေးသုံးခုတဲ့အဲနှစ်ခုရတော့လဲဆိုတော့အလုံး6ခုရတော့အာသာသာကတစ်ခုဝိညာဉ်ကနှစ်ခုပေါ်တာနူတာခန္ဓာကသုံးခု6ခုရတော့6ခုရတော့10ခုဆို4ခုပဲလို့ရတယ်ရှိရယ်ပွားရယ်ရင့်ရယ် သေတယ်ဒီလေးဒီလေးခုထည့်လိုက်တယ်ရုပ်တွေပထမစပြီးဖြစ်တာရှိတယ်နောက်သက္ကတကဖြစ်တာပွားတယ်လို့ခေါ်တယ်ဖြစ်ပွားတာဖြစ်တာနှစ်ခုပါပဲဒါကိုဖွဲ့ထားတာပထမစဖြစ်တာတော့ဖြစ်တယ်တဲ့ပြိတိကစပြီးဖြစ် နောက်ဒီအမျိုးလူတွေသက္ကတကဖြစ်နေတာတော့ပွားတယ်တဲ့သူကပြောတယ်ဖြစ်တာပါပဲနောက်ဖြစ်တာလည်းဖြစ်တာပဲဒါပေမဲ့ပထမဆုံးဖြစ်တာကိုဖြစ်တယ်တဲ့နောက်သက္ကတကအမျိုးလူတွေဖြစ်နေတာပွားတယ်တဲ့ဖြစ်ပွားကိုနောက်ပြီးတော့ အလယ်ပိုင်းညင်နေတဲ့ဥစ္စာကအလယ်ပိုင်းခြေပိုင်းညင်လာညင်လာဆိုတာလို့ခေါ်တယ်နောက်ဆုံးမရဏသေးတယ်ပြည့်တယ်ဥပတိပင်မှာပဲရုပ်တို့ဥပတိပင်ကို၄ခုခွဲထားတယ်ဥပကိုဖြစ်တာနဲ့ပွားတာနှစ်မျိုးပထမဆုံးဖြစ်တာကိုဖြစ်တာတဲ့ဥပစီရနောက်ထပ်ကထပ်ကပြင်တာပွားတာတန်းတဲ့ဒီပါဠိလိုဥပစီရတန်းတဲ့ဒီသမားကဖြစ်တယ်ပွားတယ်ဒါပါပဲဖြစ်တဲ့ယုတ်ပွားတဲ့ယုတ်ဖြစ်တဲ့သဘောပွားတဲ့သဘော ရုပ်တိုင်းရုပ်တိုင်းမှာအစဖြစ်မှုရှိတယ်နောက်ထပ်ကထပ်ကဖြစ်နေတဲ့သဘောရှိတယ်အဲ့ဒါကိုအစဖြစ်တာကိုဖြစ်တယ်နောက်ထပ်ကထပ်ကဖြစ်နေတော့ပွားတယ်လို့ခေါ်တယ်ဖြစ်တယ်ပွားတယ်နောက်အလယ်ပိုင်းကြီးနေတာတွေကိုရင့်တယ်ထီးတယ်ဒီဥစ္စာကိုအဲဒါတဖြည်းဖြည်းသင်္ကသင်္ကဖြစ်နေတဲ့ရုပ်တွေနောက်နောက်ရုပ်တွေကြတော့အရင်ရုပ်တွေနဲ့မတူဘဲနဲ့ကြောင်းလဲကြောင်းလဲသောတာကိုအိုးလာတယ်ရင့်လာတယ်ပွားတာကိုငယ်ငယ်ကနေပြီးတော့နုနု ကျူကျူတွေကနေပြီးတစ်ပြေးပြေးတော့အိုရင့်သွားကြတာကိုကြီးမယ်ကြီးတွေရှေ့ကုန်ကြတာသာကျူသွားကျူဒီရောက်ကုန်တာလို့လားအဲဒါရုပ်တွေဖြည်းဖြည်းရင့်ကျက်လာတယ်လူသာမဟုတ်သစ်ပင်နေတဲ့ဒီလိုပဲမြေပင်တွေအစပေါက်လာနုနုလေးပဲတော်တော်ကြတော့ကြာရင့်လာတယ်ရင့်ပြီးတော့ကြာတော့သေးသွားရောမြေပင်အဲဒီလိုပဲလူတွေလည်းပဲပထမအဖြစ်လာနုနုလေးကနေဖြည်းဖြည်းရင့်လာတယ်အဲသရာခေါ်တယ်နောက်ဆုံးကြသေးသွားတာမရဏတဲ့ ဥပတိပင်ပါပဲအဲရုပ်တန်းရုပ်တန်းဥပတိပင်၃ခု၃ခုနေရာတော့ဥစားဥပကိုတည်းနှမျိုးခွဲထားတယ်ဖြစ်နေပွားနေနှမျိုးခွဲတာ၄ခုဖြစ်နေတယ်လားလက္ခဏာရုပ်ခေါ်တယ်လက္ခဏာ၄ခုရုပ်တန်းရုပ်တန်းလက္ခဏာတွေပေါ့ဖြစ်တဲ့လက္ခဏာရင်းတဲ့လက္ခဏာပြစ်တဲ့လက္ခဏာအဲဒါလက္ခဏာရုပ်တန်းရုပ်တန်းလက္ခဏာ၄ခုအဲဒါလက္ခဏာရုပ်၄ခုလို့ခေါ်ပါတယ်ဒါလည်းပြညာပဲ ပေပြက်မှာဖြစ်ပွားရင်းလားဖြစ်ပွားတာကဖြစ်တာကတခုပွားတာကတခုရင်းတာကတခုလက်ကတော့ကာယရအောင်လုပ်ခဲ့တာပေပြက်မှာဒီမှာလဲပေတာပြက်တာပါပဲမှတ်ကတော့ကာယရအောင်လုပ်ခဲ့တာအဲ့ဒါပညာယုတ်တဲ့ကပညာယုတ်ဒီပရမတ္ထအားဖြင့်ဉာဏ်မရှိဘူးပရမယုတ်ဒီအမှုရပဲဟိုကြီးကပြောခဲ့တဲ့ပရမယုတ်၁၀ခုရဲ့ဖြစ်တဲ့သဘောပွားတဲ့သဘောအဲကိုယုတ်လုပ်ထားတာကိုဖြစ်တဲ့ခိုက်တံပွားတဲ့ခိုက်တံလေယုတ်တစ်ခုလုပ်တာ အလယ်ပိုင်းတီးနေတဲ့သဘောကိုရင့်တယ်ဆိုပြီးရုပ်တစ်ခုလောက်တာနောက်ဆုံးပြည့်တဲ့သဘောကိုဘင်းကိုရုပ်တစ်ခုလောက်တာပဲမရဏတယ်အဲဒါကြောင့်ဒါတွေကတိညာရုပ်တွေတဲ့ပရမယုံမဟုတ်ဘူးအဲဆိုရမယ်ဖြစ်ပွားရင်လားဖြစ်ပွားရင်လားသေပြက်မှာပညာရုပ်ဆယ်မီဖြစ်ပွားရင်လားသေပြက်မှာ ပညာရုပ်ဆယ်နီဖြစ်ွားရင်လားသိပြည့်မှာပညာရုပ်ဆယ်နီသို့

တကယ်ဖြစ်ပေါ်နေတာတွေကိုမူရာတွေမှတ်နေတာသူကမှသဘာဝကျနေတာဒါပေမဲ့လို့ဒီလိုအမိလေးတွေနဲ့ပြောမှသူကဘာမှသူစားပရမသဘောတွေဆိုပြီးတော့ဝါကျအဲတော့ဒါလေးတွေမှတ်တာအောင်မလို့ねဟိုလည်းညာဂောပါလာသုံးညာမှာပြောရတယ်ဂောပါလာသုံးမှာနွားကြောင့်ပါနွားအရေးအတွက်ကိုလည်းသိရမယ်နွားလက္ခဏာကိုလည်းသိရမယ် နွားရေသက်တော့မသိရင်ကိုနွားတွေပြောက်ကုန်မယ်ဒီတော့နွားလက္ခဏာမသိရင်ကိုနွားမသူနွားမသိဒုက္ခဖြစ်မယ်လို့တော့ကြရင်သူများနွားတွေကိုနွားမပြီးယူတာနွားတစ်ခုအစွဲခံရမယ်ဒီတော့သူများစီရောက်နေနွားလည်းကိုနွားမမှတ်မိလို့ရှိရင်ခက်တာပေါ့ကိုနွားပါပြောဖို့ခက်နေတယ်အဲတော့နွားရေအတွက်လည်းသိရမယ်အဲတော့နွားရဲ့ကိုနွားတွေလက္ခဏာတွေဘယ်နွားဂျူဝဘဲနဲ့နေတယ်အမွေးရောင်ဘဲနဲ့နေတယ်ကိုလုံးဘဲနဲ့နေတယ်ကိုနွားကိုမှတ်မိတာမယ်ဒီတော့နွားတွေချင်းတွေပါလေ ကြိုက်တော့ရှင်တို့မှတ်တော့မကြိုက်အောင်လို့မိโกလေးပါလေထည့်ပေးရတယ်ခိုးလေးတွေစုအဲ့ဒီမှာပြရတာအဲတရားထုတ်တဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲရုပ်လင်နာနေရဲ့အရေးအတွက်ကလေးလည်းပဲသိထားရမယ်ဒါဆရာမရှိရင်တော့ဒါလိုတယ်သိထားဖို့လိုပါတယ်အဲဒါဒီရုပ်လင်နာနေရဲ့သဘာဝလက္ခဏာလေးတွေသိထားရမယ်ဒီဒီလိုတရားရှုရမယ်ဒီလိုတရားမရှုရဘူးရှုရင်ရှုလိုက်တဲ့တရားလေးတွေ ဒါလေးဘယ်လိုရှိရင်လဲဘယ်လိုသိလာတယ်ဘယ်လိုဖြစ်လာတယ်ဘယ်လိုတွေ့တယ်ဒါလေးတွေလည်းပဲသိတာဒါလည်းဆရာမရှိရင်ဒါသိတာမဟုတ်ဆရာနဲ့ဆိုရင်တော့ဒါလည်းသိမလို့ပါဘူးနောက်ပြီးတော့မိကိုလို့သလိုပဲတဲ့တရားလေးပါလေဟောရတယ်တဲ့လို့လားတရားမဟောလို့ရှိရင်သူများတွေအထင်သေးရတယ်ဟောလိုက်ရတယ်လို့လားအားလည်းပါတယ်သူကယောဂီပုဂ္ဂိုလ်ဆိုပြီးတော့တရားကြီးတွေအားထုတ်နေလို့ရှိရင်မဟောမပြောလို့ရှိရင်အာဒီကိုယ်တော်ကြီးဘာမှမတတ်ဘူးဘာမှမသိဘူးဆိုပြီးသူများတွေက မလေးမကမယုံမသိဖြစ်တဲ့တရားလေးတွေခေါ်လိုက်အောင်ပါခိုးလေးထုတ်လိုက်အောင်ပါသူကဒါလည်းဟုတ်တယ်သူကခေါ်လိုက်အောင်ဒီလိုပဲယောဂီပုဂ္ဂိုလ်တွေကိုယ့်အကိုရှုလို့မှလို့ဖြစ်တိုင်းဖြစ်တိုင်းနေပြီးအဖြစ်တည်းတွေပြီးနေစဒုက္ခရဟတာလက္ခဏာတွေပြီးပြီးတော့အမှတ်တွေကောင်းကိလေသာတွေကင်းငြိမ်းနေတာကိုယ့်အကိုယ်ရရှင်းနေတာဒါပေမဲ့ဘေးကပုဂ္ဂိုလ်ကသူကအဲရုပ်တင်တာတွေမပြောရလို့ရှိရင်ရှင်းရှင်းပြီးတယ်ပြီးတော့ဒါလေးတွေလည်းနည်းနည်းပါးပါးကြက်မှတာကြာဒါလေးတွေပြောကြပြင်းပြောရတယ်လို့ဟောတယ်မှာရှင်းရုပ်သေးပြပညာသားရှုကြအောင်လို့ အဲမရှုရှုရမလို့တဲ့ရုပ်ဆယ်ခုပညာယုတ်အဲဒီပညာယုတ်ကအာဂါသဒတစ်ခုဝိညာယုတ်ကာယဝိညာဝစီဝိညာဆိုတာနှစ်ခုပြီးတော့လောဒမုရုဒကမညတာဆိုရပေါ့တယ်နုရခံကြတယ်ဆိုတာသုံးခုဒါပေါင်းလိုက်၆ခုရှိတယ်ပြီးတော့သဘာဝယုတ်တွေရဲ့အစဖြစ်မှုအစင်ကစင်ကဖြစ်ပွားလာမှုဆိုတာဥပ္ပယတာနဲ့ဒီဒီပါနှစ်ခုအလယ်ပိုင်းခြီကဇရတာခေါ်တဲ့ညင်းမှုအောက်ဆုံးပြတ်သွားတာကဘင်က မရဏတာခေါ်တယ်သူကသိပြမှုပဲအဲ့ဒါအကုန်လုံးပေါင်း၄ခုကိုကသကုနဲ့ပေါင်း၁၀ခုရှိတယ်လားပြညာယုတ်၁၀ခုဒီပြညာယုတ်၁၀ခုနဲ့ခုနသဘာဝယုတ်၈ခုနဲ့ပေါင်းရင်ယုတ်ပေါင်း၂၈ခုရှိတယ်ယုတ်ထဝိဒသဆိုတာဒါပဲဒီသက်ခန္ဓာတည်းမများဘူးအဲသူသက်ခန္ဓာယုတ်၂၈ခုဆိုတာသွမ်းကုန်မဲ့တည်းဘာမှမချက်နိုင်တော့ဘူးဒီယုတ်ပဲရှိတယ်ဒါလေးပါပဲဒီသက်ခန္ဓာဆိုတာအဲဒီဥပါဒနဲ့ခန္ဓာ ဥပါဒိုင်းအောင်ဖြစ်တဲ့ယုတ်ခန္ဓာဒီတရားတွေအဲဒီတရားတွေကဝိပဿနာရှုတော့ဘုသနာမှာဖြစ်ပေါ်တဲ့ကိုမူရာတွေရှုနေရင်ဒါပြီးရပါပဲကိုမူရာတွေအဲကိုယ်ရဆန်းနေထိုင်ရထားတယ်သွားတယ်ဒါသူကြားတယ်ပေါင်းတယ်ပိန်တယ်စသည်ကိုမူရာတွေဒီတိုင်းဒီတိုင်းရှုနေလို့ရှိရင်ဒီယုတ်တွေပါပဲမျက်စိကမြင်တဲ့အခါကြားတဲ့အခါစသည်မျက်စိတို့နားတို့ကမြင်တဲ့အခါကြားတဲ့အခါစသည်လျှောက်ရှုနေတယ် အဲဒီမှာမျက်စိရုပ်တို့နားရုပ်တို့အဆင်းရုပ်တို့အသံရုပ်တို့ဒါတွေအကုန်လုံးပါလာတာအဲဒီရုပ်တစ်ဆယ်နဲ့စစ်ကူကထိုက်ပြရတော့အကုန်လုံးပါတယ်အဲဒါတွေပါပဲအဲဒါတွေသိအောင်လည်းယူပက္ခဏာဤဒီကရုပ်ဤဒီဤဒီကရူပန်းရုပ်ဒီဒီလိုသိရမယ်တဲ့ဒါကြီးဟောကိုယ်ဉာဏ်ဆိုင်ဉာဏ်ဆိုင်ဉာဏ်သားပြီးမှတ်ပြီးတော့သိရမယ်မြင်လာကြတာတွေမှတ်ပြီးတော့မျက်စိရုပ်အချင်းရုပ်နားရုပ်အသံရုပ်ဒါတွေကိုသိရမယ်လို့ဆိုလိုပါတယ်ဒါက အာယုံကိုမသိရတဲ့ရုပ်ပဲတဲ့အဲ့ဒါတွေအခုခုပြောခဲ့တဲ့ဟာတွေမှတ်လို့ရှိရင်မှတ်မိတဲ့အခါအာယုံမသိရတဲ့နေနဲ့ထင်ကြတယ်ပထဝီခဲမှာကျမ်းသားတဲ့သဘောအာဘောအရေးသဘောအဆိုရသဘောစေသောအပူအနွေးသဘောအရေးသဘောဝါရတောင်းတင်းထောက်ပံ့တဲ့သဘောထင်ကြတဲ့သဘောအဲ့ဒါတွေမှတ်မိတဲ့အခါမှာအာယုံမသိရတဲ့ရုပ်အနေနဲ့ပဲထင်ကြတယ်အာမြင်တဲ့အခါမှာမြင်တယ်မှမျက်စိနဲ့အသင်အာယုံမသိရတဲ့အနေနဲ့ကြားတဲ့အခါကြားတယ်မှနားနဲ့အသင် နာတဲ့ကနာနာကိုမှနှာခေါင်းနဲ့နာစားတဲ့အခါမှာရတာကိုရတာပြီးတာကိုမှလျာနဲ့ရတာတွေးကြည့်တဲ့အခါမှာသိသိတာတွေကိုယ်ရဆန္ဒတွေအကုန်ပါရတယ်မှာအဲညောင်းတာပူဇနာကြီးကိစ္စတွေတကယ်မှပါတယ်အဲဒါကိုယ်နဲ့အတွေ့အဲကိုယ်ရဲ့အတွေ့ရဲ့အဲဒါတွေကအာယုံမသိရတဲ့ယုတ်တရားပဲမိမစိတ်တို့ယောက်ျားစိတ်တို့ပြီးတော့စိတ်မှန်နေဖြစ်တဲ့အခါမှာအဲဒီစိတ်ကိုမှတ်တဲ့ မိမယောက်ျားမျိုးစီတွေကိုယ်တဏ္ဍာရှိနေတယ်ဆိုတော့သိရတယ်ရုပ်တွေမျက်စိရုပ်စသည်အစင်္ဂါစင်္ဂါဖြစ်နေတာတွေကိုမှတ်တဲ့ဖြင့်တဲ့ရုပ်တဲ့ရှင်နေတဲ့သဘောရုပ်စင်္ဂါစင်္ဂါဖြစ်နေတဲ့သဘောဒါလည်းသိရတယ်စိတ်ကိုမှတ်တဲ့ဖြင့်စိတ်ဤတရားတွေနှလုံးရုပ်သိရတယ်စားတော့တဲ့ခါကာလကြတော့အာဟာရရုပ်နေတာကိုသိရတယ်ရုပ်တွေအကုန်လုံးသိနေတာပါပဲဟောရမပြောရတာတခုပဲရှိတယ်ကျွမှနေအကုန်လုံးသိနေတာအဲကြောင့်မှတိုင်းမှတိုင်းအာယုံမသိရတဲ့သဘောကိုတွေ့တဲ့အခါမှာ အာမသိရတဲ့ယုံမြပဲဆိုတာယောဂီပုဂ္ဂိုလ်ကသူ့လိုလိုသိသွားပါတယ်ဒီလိုသိုးမနေရပါဘူးဟိုမှာအာယုံမသိရတဲ့အနေနဲ့ပဲတွေးရတယ်။အောင်းတယ်မှရင်အောင်းတယ်လာတာကယုတ်မှသိတာကနာကိုအောင်းတယ်လာတာအာယုံမသိရတဲ့သဘောပဲ။ပိန်တယ်မှလို့ရှိရင်ပိန်ကြသွားတာကယုတ်မှသိတာကနာပိန်ကြသွားတာအာယုံမသိရတဲ့သဘောပဲ။ကိုယ်ရယ်ဆန့်တယ်မှရင်လည်းအဲကိုယ်ရယ်ဆန့်တယ်လှုပ်ရှားတဲ့တောင်းနေတဲ့သဘောကယုတ်မှသိတာကနာ။ ဝိရသနာလှုပ်ရှားတာတောင်းနေတာကအာယုမသိရတဲ့သဘောပဲအဲဒီလိုပဲကိုယ်မူရတဲ့မှတ်တိုင်းမှတ်တိုင်းဒီလိုသိရတယ်မြင်နေမှရင်မျက်စိနဲ့အစင်းကယုတ်မျက်စိနဲ့အစင်းမျက်စိအစင်းရောဒီကိုယ်လုံးကယုတ်နေရတယ်အာယုမသိရတဲ့နေရာကိုသိရတယ်ကြားတယ်မှလို့ရှိရင်နာအပန်နဲ့တပါဒီကိုယ်လုံးယုတ်အာယုမသိရတဲ့နေရာကိုသိရတယ်အဲဒီလိုပဲမှတ်တိုင်းမှတ်တိုင်းအာယုမသိရတဲ့သဘောတရားနေရာနဲ့သိပြီးသွားတာကယုတ်ကိုပိုင်းခြားသိတာပါပဲ။ အဲဝိပဿနာဉာဏ်ကျင်းလာတဲ့အခါကျတော့အစနဲ့အဆုံးမတိုင်းမတိုင်းဖြစ်လိုက်ပြက်လိုက်တာတွေသိရအဲ့ဒီခါမှာဒါကယုတ်ရဖြစ်ပဲသိမှုပဲဒါကယုတ်ရသိမှုပဲဟုသိရမည်လို့မြတ်စွာဘုရားဟောတဲ့တဲ့အဲဒီလိုယောဂီပုဂ္ဂိုလ်ကသိတာပဲအတိုင်းဆိုရမယ်ဒါကအာယုံကိုမသိရတဲ့ယုတ်ပဲဒါကယုတ်ဤသိမှုပဲဒါကယုတ်ဤသိမှုပဲဟုသိရမည် ဒါကအာယုံမသိတတ်တဲ့ရုပ်ပဲဒါကယုံကြည်ဖြစ်မှုပဲဒါကယုံကြည်ပြည့်မှုပဲကိုသိရမည်ဒါကအာယုံမသိတတ်တဲ့ရုပ်ပဲဒါကယုံကြည်ဖြစ်မှုပဲဒါကယုံကြည်ပြည့်မှုပဲကိုသိရမည် သဘောတရားနေရတော့အရေးအတွက်တွေသုံးပါလေပါလေလေ့လာထားရမယ်မှတ်မိပါလေ့လာတာလည်းကောင်းပါလေပါဠိလိုမပါလို့ဗမာလိုလည်းပဲအဓိပ္ပာယ်အတူတူပါပဲပါဠိညီလေးတွေရလို့ရှိရင်ပါဠိညီလေးတွေတက်ပြီးတော့ထဲတယ်အဲပါတော့ယုတ်ခန္ဓာအကြောင်းအပြီးဒီကူနောက်ဒီယုတ်ဒီကလတွေပါလေဖွဲ့အောင်မယ်တကူကိုယ်ထဲမှာယုတ်ကလတွေဘယ်လောက်ရှိတယ်ဆိုတာဖွဲ့အောင်ဘုဟုဒ္ဓတာတွေပေါ့တရားထုတ်ရအောင်တော့ ဒါရဲသိပြီးတော့သုံးကြတာတော့မဟုတ်ပါဘူးဟောရေးပြောရေးမှာပြောတဲ့အခါသုံးကြရဲ့သုံးစားထုတ်တဲ့အခါကျဒါတွေစဉ်းစားနေရင်နာမည်တွေပဲဒါတွေကိုယ်ပိုင်ကိုယ်ရညာနဲ့အကုန်လုံးအသေးစိတ်ရနဲ့လိုက်ပြီးတော့လည်းမပြီးနိုင်ပါဘူးဒီဥစ္စာတွေသိနိုင်တာကခုကိုယ်သဏ္ဍာန်ထင်ရှားဖြစ်လာတဲ့ယုံမူရာတွေရှောက်မှနေအဲ့ဒါပဲပြီးနိုင်တာအဲ့ဒါပြီးဖို့ပါပဲအဲ့ဒါပြီးရင်ပြီးရင်လည်းကိုယ်ပါရမီညာရှိသလောက်ယုတ်တရားတွေပိုင်းခြားပြီးတယ်ယုတ်တရားတွေရှင်းမှုပြမှုတွေပိုင်းခြားပြီးတယ်အဲ့ဒါလိုရင်းပါပဲ။ အဲ့ဒါပြီးရင်အိသဒုက္ခအနာတ္တပြီးပြီးတော့ဝိပဿနာဉာဏ်ရင်းတာပြီးနိဗ္ဗာန်မျက်မှောက်ပြုအဲအရိယာမေဖို့ရရပြီးတော့သွားတာပဲအဲ့ဒါလူရင်းပါပဲအဲကြောင့်ဒီနေ့အတွက်တော့ဓမ္မနုပဒနာယုခန္ဓာအကြောင်းတော်တော်စုံသွားရဲ့ဒီတရားကိုနာရတဲ့သူတို့ကောင်းမှုရဲ့အဖို့တွေအမြဝေရဒီလိုတရားတွေနဲ့နာရဲကြားရဲတဲ့ဘာဝဆက်ကြတဲ့တရားဆန္ဒရဲအဲဒီကိုကြားရနာရသိရမှားရနှလုံးသွင်းရ မြင်ရတဲ့ကုသိုလ်တွေဖြစ်သွားပြီးကုသိုလ်တွေကဒီလိုမကြားတဲ့ပုဂ္ဂိုလ်တွေမှာညဝယ်ရလို့ရှင်ဝန္ဒဝန္ဒသာရုဏမောရဏတိုင်းသူတို့မကြားတဲ့များအကျိုးတွေရသွားမှာ။ဆိုင်ဆရာမဒီနေ့ဖို့၌သနုတ်တို့ပြုစုပွားများအာထုအပ်သောဒါနအကုသိုလ်သီလအကုသိုလ်ဘာဝနာအကုသိုလ် တရားနာရသောကုသိုလ်အစရှိသောဤကောင်းမှုပေါင်း၏အဖို့ပါကကိုအမိယဖာဆရာသမားတို့အား၎င်းဤရနိုင်ရောက်ရှိနေသောအလူပရိသတ်ပေါင်းနတ်ပရိသတ်ပေါင်းတို့အား၎င်း စွာသုသဖြင့်ညပေးဝေပါကုန်၏ညပေးဝေပါကုန်၏ကြာမင်းကြီးမှစ၍အလုံးစုံသောနာပေါင်းတို့အားလည်းညပေးဝေပါကုန်၏ညပေးဝေပါကုန်၏အလုံးစုံသောသတ္တဝါပေါင်းတို့အားလည်း မြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏လုံးစုံသောအတ္တဝါပေါင်းတို့သည်မြတ်ရကြ၍ကိုယ်စိတ်နှပြသံသာကြသည်ဖြစ်ပါစေကုန်သတည်းအာ